ယနေ့ဝိပဿနာလုံပြီးတရားဒကာကြီးဘယ်နှကြိမ်မြောက်ရှိပြီတော့86ကြိမ်ရှိပါပြီဗျာ86ကြိမ်မြောက်ဝိပဿနာလုံပြီးတရားကိုသာသနာတော်နှစ်1565ခုကောသာတက္ကရာ1383ခုတဘူရဲလာဇန်3ရက်ခရစ်နှစ်2021ခုနှစ်ဖေဖော်ဝါရီလဦးဇနုရှင်3ရက်တို့ဒကာကြီးဒကာမကြီးတွေရှိ2ရက်နေ့ ဟောကြားအပ်သောဒါဝိပဿနာအလုံးပင်တရားမဟောကြားမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်တရားနာပရိသတ်အပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုံရီကိုစားရှိသလားစေဝေတုံလျက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်းနှင့်ယုတိစွာနာယူကြအောင်စို့ ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒေါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမကမနန္တညာနံနရနရသမောတရဏံလောကုလောကိနလီသောအစီအပွားကိုလိုလာတောင်းတကြကုန်သော စိတ်ထားမြတ်သူနလူမြမတတဝါတို့ဤဇူဝေယလည်းပြတော်မူထသောဒိတာတံလောကုလောကီနလီတော်မယိမ့်မယိုင်မြက်ခိုင်လာသည်တမာတိနေရှင်တော်စိတ်တလည်းရှိတော်မူထသောပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကို ထွန်းပေါက်သည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်ဇမိရောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံဉာဏ်မြင်တုံအောင်ပြုတံပညာဝိဇာတိဟုသောမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အဒါဝီကာမံလူနာမြမတတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထားသော နရဒေဝဟိတာဝဟံလူနာမြမတတ္တဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောဇိတိန်ချန္နာကျုံငါရွယ်ဆောင်တော်မူတတ်ထသောကာရုဏိကံလူနာမြမတတ္တဝါအမြတနာချစ်ခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသောအနန္တညာနံသဗ္ဗညုတညာနာဇာတာဆုံးပိုင်းချမရှိသောဉာဏ်တော်လည်းရှိတော်မူထသောဓမ္မဗုဒ္ဓံဒိုဒောဂုံရင်စုံလင်ပေတရှင်တော်မြတ်ဘုရားကို အဟံတရားဝတရားနာအမိမကောဘုရားတပည့်တော်သည်ဝန္တာမိတတ္တယောကျိုးမံဆွဲချိုး၍ရှိခိုးကြတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ ဦးဇင်းတို့ဝိပဿနာ လုံပင်တရား86ကျင့်ညောင်းเนาะတခါတင်ပါဗျာ86ကျင့်ပါဗျာ86ကျင့်မြောက်ဝိပဿနာလုံပင်တရားတော့ဦးဇင်းတို့ဟောလာတာဝိသုဒ္ဓိ9ပါးအစဉ်တိုင်းဟောလာတာယနေ့ဘေရောက်ပြီဆိုတော့ဦးဇင်းတို့ဒိဋ္ဌိဝိသုဒ္ဓိဘိုင်းပေါ့သီလဝိသုဒ္ဓိဘိုင်းစေတဝိသုဒ္ဓိဘိုင်း ဒိဋ္ဌိဝိတုဒ္ဓိပိုင်းပေါ့အဲ့တော့ဒိဋ္ဌိဝိတုဒ္ဓိပိုင်းမှာဦးဇင်းတို့ယုတ်ဒေနဏီကိုသိသိတယ်ယုတ်ဒေနဏီကိုသိသိပြီးတဲ့အခါထိုယုံဏဓမ္မတွေကလက္ခဏာရတ္တပိစုပတ္တံပဋ္ဌံလို့ခေါ်တဲ့အပိုင်းပေါ့ဒါကဏ္ဍတွေအတီးတီးကိုဖြိုတဲ့ပိုင်းမှာတန္တတိကဏ္ဍသမုဟကဏ္ဍကိစ္စကဏ္ဍအာရမဏကဏ္ဍဆိုတဲ့ဒီပိုင်းမှာကိစ္စကဏ္ဍကိုလည်းပြိုအောင်ပေါ့ ပရမတ္ထအတ္တတွေကိုလက္ခဏာအတ္တပစ္စုပတ္ထပဋ္ဌာန်အပြင်ယူပါသုံးသတ်တဲ့အပိုင်းအဲဒီဘိုင်းကိုဟောခဲ့တာဦးဇင်းတို့ဒုပက္ခဏာပိုင်းဝိညာဉ်ခန္ဓာပိုင်းဝိနည်းခန္ဓာပိုင်းသိညာခန္ဓာပိုင်းဆိုပြီးခဲ့ဒီနေ့တော့သင်္ခါရခန္ဓာပိုင်းပေါ့အသင်္ခါရခန္ဓာပိုင်းမှာဦးဇင်းတို့ဟောလာတာယနေ့ဆိုရင်ဒါဦးဇင်းတို့အကုသိုလ်စေတသိက်တွေရောက်လာပြီပေါ့အဲ့တော့မောဟပေါ့ အဲမောဟကိုရောက်လာတဲ့အခါကျတော့မောဟရဲ့သဘောကိုစပြီးတော့ဦးဇင်းတို့ဒါလေ့လာကြရအောင်လက္ခဏာရတ္တပစ္စုပတ္ထံပဋ္ဌာထံနဲ့ပေါ့နော်လေ့လာတဲ့အခါကျတော့မောဟသည်မောစိတတအန္တဘာဝလက္ခဏောအညာဏလက္ခဏောဝါဆိုပြီးတော့ဒါမောဟကိုဒီလိုမျိုးသဘောပေါက်ရအောင်အဲ့တော့မောဟသည်နံပါတ်1 စိတ်တတအန္တဘာဝလက္ခဏောဓာတုတကကြီးတွေဓကမကြီးတွေမောဟဆိုဟုတ်ရှိရှိကလည်းပဲဒါကြားဘူးပြီးသားဖြစ်လေအဲ့တော့စိတ်ပရမတ္ထဓမ္မသဘာဝမှန်ကိုဟုတ်တိုင်းမှန်စွာမတိမမြင်နိုင်ခြင်းဟူသောပညာမျက်စိကံဒီအဖြစ်ဟူသောသဘောဩမောဟစိတ်တတအန္တဘာဝလက္ခဏောဆိုအဲ့စိတ်တတအန္တဘာဝလက္ခဏောပေါ့ စေတတအန္တဘာဝလက္ခဏောဒါကိုပြန်ဘာသာပြန်တဲ့အခါစိတ်ဤအဲပရမတ္ထဓမ္မတဘာဝမှန်ကို ဟုတ်တိုင်းမှန်စွာမတိမမြင်နိုင်ခြင်းဟုသောပညာမျက်စိကံတီဤအဖြစ်ဟုသောသဘောဒါပထမတစ်ခုဖြစ်တဲ့မောဟရဲ့ကိုယ်ပိုင်တဘာဝလက္ခဏာပေါ့နောက်တစ်မျိုးအနေနဲ့အညာနာအညာနာလက္ခဏောဝါဟောအညာနာလက္ခဏောဝါ ။ဘာဆိုတဲ့အခါကျတော့နောက်တစ်မျိုးအပြင်ပြောမယ်ဆိုရင်တဲ့။ဉာဏ်ဤစန့်ကျင်ဘက် ဖြည့်ခြင်းသဘော။ဉာဏ်ဤစန့်ကျင်ဘက် ဖြည့်ခြင်းသဘော။ဉာဏ်ဤစန့်ကျင်ဘက်ဖြည့်ခြင်းသဘောဆိုတာဘာပြောတာတုံးလို့မေးတဲ့အခါကျတော့ပရမတ္ထသဘာဝအမှန်ကိုတဲ့အမှန်အတိုင်းမထွန်းဖောက်မတိမမြင်ခြင်းသဘော အဲ့တော့ဦးဇင်းတို့မောဟမှာလက္ခဏာနှမျိုးရှိတယ်ပေါ့နံပါတ်1လက္ခဏာအရင်ဆုံးဦးဇင်းတို့ဗမာလူလေးနားလည်အောင်တော့ကိုကလေ့လာရတယ်ပြီးတော့ပါဠိလူလေးရွတ်ထားတော့ရှင်းတာပေါ့စေဤပရမတ္ထဓမ္မတဘာဝမှန်ကို ဟုတ်တိုင်းမှန်စွာမသိမမြင်နိုင်ခြင်းဟုသောပညာမျက်စိကံတီအဖြစ်ဟုသောသဘောဟောတာတစ်ချက်တနည်းအားဖြင့်သူကိုဘာသာပြန်လို့ပညာမျက်စိကံသောစိတ်ဖြစ်ကြောင်းသဘောဒီလိုလည်းပဲ ဘာသာပြန်လို့ရတယ်ဒါစိတ်တတအန္တဘာဝလက္ခဏောပြီးတဲ့အခါကျတော့မှဒုတိယအညာနာအညာနာလက္ခဏောဝါတဲ့ဟောနောက်တစ်မျိုးအနေနဲ့ဆိုရင်ဉာဏ်ဤတဲ့ညာနာဆိုတာဉာဏ်ပဲအညာနာဆိုဒီနေရာမှာဉာဏ်မရှိဘူးဆိုတော့ဉာဏ်ရဲ့စန့်ကျင်ဘက်ဖြစ်ခြင်းသဘောတဲ့ဒါကိုတတ်ပြီးနားလည်အောင်ဘာသာပြန်ရင်ပရမတ္ထဓမ္မတဘာဝမှန်ကို အမှန်တိုင်းမထွန်းဖောက်မတိမြင်ခြင်းသဘောတဲ့ဟောဒါကသူ့ရဲ့လက္ခဏာအဲ့တော့ဦးဇင်းတို့ပရမတ္ထဓာတ်တစ်ခုကိုတကယ်ရှုတော့မယ်ဆိုရင်ဦးဇင်းတို့ဆိုကြပါစို့တတဝတဟုဒီယောဂီသူတော်ကောင်းတယောက်အနေနဲ့ပရမတ္ထဓာတ်တွေကိုဝဋ္ဌိစဉ်အတိုင်းအာယုံပြုဝဋ္ဌိစဉ်အတိုင်းဒါစိတ်တက္ကနာတိုင်းစိတ်တက္ကနာတိုင်းမှာရှိတဲ့ပရမတ္ထဓာတ်တွေကိုရှုပွားသုံးသပ်မယ်ဆိုကြစို့ ဇောခိုက်ရောက်လာတဲ့အခါအကုသိုလ်ဇောတွေစောမယ်ဆိုခဲ့ရင်ထိုအကုသိုလ်ဇောအခိုက်မှာဒီမောဟဆိုတဲ့စိတ်တိတ်ရှင်းတယ်ရှင်းတဲ့အခါကျတော့မောဟရဲ့တဘာဝသူ့ရဲ့ကိုယ်ပိုင်လက္ခဏာဘယ်လိုသဘောရှိလဲဆင်ញင်လိုက်အော်ဆင်ញင်လိုက်တဲ့သူတော်ကောင်းတယောက်ဒီဒီမောဟရဲ့တဘာဝလက္ခဏာကိုဒါပါဠိလိုလေးဆိုရင် စေတတအန္တဘာဝလက္ခဏောဒါတစ်ချက်ဆိုရတယ်အဲသို့မဟုတ်လို့ကိုက အဲကိုကစိတ်တသအန္တဘာဝလက္ခဏောကိုကိုညာနဲ့မှမထင်ဘူးဆိုရင်နောက်တကအညာဏလက္ခဏောဟောအညာဏလက္ခဏောဟောဒါလည်းတစ်ချက်ဒီနှမျိုးတစ်မျိုးမျိုးပေါ့နှမျိုးလုံးထင်လဲရတယ်တစ်မျိုးလေးထင်ရှားလဲရတယ်အဲများသောအားဖြင့်တော့အဲတစ်မျိုးပေါ့လေတစ်မျိုးဒါညာနဲ့မှထင်သွားရတယ်စိတ်တသအန္တဘာဝစိတ်ကိုဒါပညာမျက်စိကန်းတည်အဖြစ်ဟူသောသဘောစိတ်မှာ အဲ့တော့စေဤပရမတ္ထတဘာပရမတ္ထတဘာဝမှန်ကိုဟုတ်တိုင်းမှန်စွာမတိမမြင်ခြင်းဟူသောပညာမျက်စိကံတည်အဖြစ်ဟူသောသဘောတလို့တစ်ချက်အနာရကအညာနာလက္ခဏောဝါဆိုထို့တူပဲအဲ့ဒါလေးကိုကြည်ပြီးတော့အညာနာလက္ခဏောဝါပါဠိလိုလေးပဲပွားများပွားများမြန်မာလိုတော့ကိုကအနည်းဆုံးဉာဏ်ဤစန့်ကျင်ပဲဖြစ်ခြင်းသဘောလို့ဒီလိုလေးနားလည်ထားရတယ်ဒါဆိုရင်ဒါမောဟကို ဒါလက္ခဏာမောအဟဤကိုယ်ပိုင်လက္ခဏာကိုနားလည်ပြီလို့ဒါလိုပြောရအဲဆိုနောက်တစ်ချက်သွားမယ်လုပ်ငန်းကိစ္စလုပ်ငန်းကိစ္စကလုပ်ငန်းကိစ္စကဘာပြောတော့အတံပရိဝေဒရတောအတံပရိဝေဒရတောဒါတစ်ချက်နောက်တစ်ခါအာရမဏတဘာဝစာရဏရတောဝါဟောသူကဝါလေးတော့ထည့်ပေးရတယ်ဘာလဲဆိုတော့နောက်တနည်းပေါ့သူလည်းပဲ နှစ်နီးရှိတယ်လို့ဒီလိုသဘောပေါက်ရတယ်အဲတခါကြီးဝါလေးတွေလိုက်ထဲတော့ကောင်းတယ်နည်းနည်းလေးချဲပြီးထည့်လိုက်ရင်ကောင်းတယ်နော်ဝါကိုနည်းနည်းလေးချဲလိုက်အဲ့တော့အာရမဏတဘာဝဇာရဏရတောဝါဆိုဒီလိုရတ္တကနှစ်ချက်ရှိအဲ့တော့အတံပရိအတံပရိအတံပရိဝေဒရတောဘာပြောတာတုံးဆိုတော့ပရမတ္ထ ဓမ္မတဘာဝမှန်ကိုတနည်းအားဖြင့်အာယုံဤသဘောမှန်ကိုကောင်းစွာထွန်းပေါက်၍တည်ခြင်းငါမစွမ်းနိုင်သည့်ဤအဖြစ်နှင့်ပြည့်စုံခြင်းတနည်းအားဖြင့်ပြောမှဆိုမစွမ်းနိုင်ဘူးပေါ့ဒါကိုနားလည်အောင်ထပ်ပြီးတော့ဘာသာပြန်မယ်ဆိုရင်ပရိဝေဒဆိုတာထိုးထိုးထွင်းထွင်းပဲအတန်ပရိဝေဒဆိုတာကောင်းစွာထိုးထွင်းပြီးတော့မတိနိုင်တာမတိမြင်တာပေါ့ အဲ့တော့ဦးဇင်းတို့ပရမတ္ထသဘာဝမှန်ကိုပရမတ္ထသဘာဝမှန်ဆိုတာဘာပြောတာတော့မိမိယူထားတဲ့အာယုံတစ်ခုပေါ့အဲ့အာယုံတစ်ခုကသဘာဝမှန်ကိုအဲ့ဒါကောင်းစွာထွင်းဖောက်၍တည်ခြင်းကမစွမ်းနိုင်သည်အဖြစ်နှင့်ပြည့်စုံခြင်းဆိုတဲ့လုပ်ငန်းကိစ္စသူစွမ်းနိုင်တဲ့မစွမ်းနိုင်ဘူးကောင်းစွာထိုးထွင်းတည်ခြင်းကဒါတစ်ချက်နောက်တစ်ခါဒါကအတံပရိဝေဒရတောဟောနောက်တစ်ခါအာရမဏ တဘာဝစာရဏရတောဝါဝါနောက်တဏိတောကဝါတဏိတောကနောက်တစ်မျိုးအနေနဲ့ဆိုရင် အာရမဏတဘာဝစာရဏတဲ့အဲ့တော့အာရမဏဆိုတာကအာယုံတဘာဝဆိုတာကတဘာဝလက္ခဏာတွေပဲဒါကြောင့်မလို့ပရမတ္ထဓမ္မအာယုံဤသဘောမှန်ကိုအဲ့ဒါဖုံးလွှမ်းတာဇာရဏဆိုတာဖုံးလွှမ်းတာတဘာဝကိုဖုံးလွှမ်းတာလေတဘာဝကိုမသိနိုင်ဘူးဒါကြောင့်မလို့သူ့ရဲ့လုပ်ငန်းကိစ္စသည်ဒါ ပရမတ္ထဓမ္မအာယုံဤသဘောမှန်ကိုဖုံးလွှမ်းခြင်းဆိုတဲ့လုပ်ငန်းကိစ္စအဲ့တော့ကိစ္စလုပ်ငန်းမှာနှစ်မျိုးရှိရပေါ့အသူစာလို့ပြောရင်တော့တမ္ပတိရတ္တနဲ့ကိစ္စရတ္တဆိုနှစ်မျိုးရှိတယ်ဒီလောက်ကြီးတော့မိမိကမသိတောင်မှပဲသဘောတစ်မျိုးမျိုးသူ့ရဲ့လုပ်ငန်းကိစ္စတစ်ခုခုကိုမိမိကနားလည်သွားရင်တော့ရတာပေါ့အဲ့တော့ပြန်ပြီးတော့ပြောမယ်ဆိုရင်လုပ်ငန်းကိစ္စလုပ်ငန်းကိစ္စမှာဆိုရင်ပရမတ္ထဓမ္မတဘာဝမှန်ကို ကောင်းစွာထွန်းဖောက်၍တည်ခြင်းကမစွမ်းနိုင်သည့်အဖြစ်နှင့်ပြည့်စုံခြင်းဆိုတဲ့ဒါလုပ်ငန်းကိစ္စတမ္ပတ္တိရတ္တတနည်းအားဖြင့်ပရမတ္ထဓမ္မအာယုံဤသဘောမှန်ကိုဖုံးလွှမ်းခြင်းဆိုတဲ့ဒါကိစ္စရတ္တအဲ့လိုမျိုးဗမာလိုလေးနားလည်ပြီးတော့အဲ့ဒီဆိုကြပါစို့စေတက္ကနာတစ်ခုအတွင်းမှာရှိတဲ့အဲ့မောဟစေတသိက်ကလုပ်ငန်းကိစ္စကိုမိမိကဆင်ញင်ပြီးတော့ပွားများလိုက်တဲ့အခါပါဠိလိုလေးအဲ့သဘောကိုနားလည်ပြီးစောစောကပြောတဲ့ ပရမတ္တသဘာဝမှန်ကိုကောင်းစွာထွင်းဖောက်၍သိမြင်ခြင်းကမစွန့်နိုင်သည့်အဖြစ်နှင့်ပြည့်စုံခြင်းဆိုတဲ့အာတံပရိဝေဒရတောဒါရပြီတစ်ချက်အကယ်၍အာတံပရိဝေဒရတောကကိုဉဏ်နဲ့မှမထင်ရှားဘူးဆိုနောက်တနည်းအနေနဲ့ထင်ရှားနိုင်လာနိုင်တယ်အဲ့ဒါကဘာလဲဆိုတော့အာရမဏသဘာဝစာဒနရတောဩဝါဆိုတာကအဲ့နှစ်နည်းရှိတယ်ဝါနောက်တစ်မျိုးလို့ပြောတာပေါ့ အဲ့တော့အာရမဏတဘာဝစာရဏရတောဒီလိုလေးလဲပွားများလို့ရတယ်တစ်ချက်ဟောပြီးတဲ့အခါကျတော့သူကပြစ္စုပတ္ထံပေါ့မောဟရဲ့ဉာဏ်မှာရှိရှိထင်လာတယ်ပြစ္စုပတ္ထံကဘာလဲဆိုတော့အတံပฏิပတ်တိပြစ္စုပတ္ထာနောတမ္မာပฏิပတ်မဟုတ်ဘူးအတံပฏิပတ်တိပြစ္စုပတ္ထာနောတစ်ချက် နောက်တစ်ခုက အန္တကာရပစ္စုပ္ပထာနောဝါအန္တကာရပစ္စုပ္ပထာနောဝါဆိုဒါလိုနှစ်ချက်ရှိအဲ့တော့အတ္တံပရိပတ်တိပစ္စုပ္ပထာနောဆိုတာဘာကိုပြောတာလဲလို့မေးတော့မသိမလျောမတော်မမှန်သောပฏิပတ်ကျင့်စဉ်ကို ဖြစ်စေတတ်သောသဘောတရား။ဩညာနဲ့မှထင်လာမောဟဆိုတာဘယ်လိုသဘောတရားလဲမောဟဆိုတာဘယ်လိုသဘောတရားလဲ။ ဒီလိုယောဂီသူတော်ကောင်းတယောက်ကဆင်ញင်းနေတယ်အဲ့ဆင်ញင်းနေတဲ့ယောဂီသူတော်ကောင်းတယောက်တန်တယ်မှာမောဟရဲ့သဘောညံထဲမှာထင်လာတယ်ဘယ်လိုထင်လာတော့စောစောကပြောတယ်အတံပฏิပတ္တိပစ္စုပတ္ထာနောဟောဒီလိုလေးညံနေထင်လာတယ်အဲ့တော့အတံပฏิပတ္တိပစ္စုပတ္ထာနောဘာပြောလေဘာသာပြန်တော့မသိမလျောမတော်မမှန်သောပฏิပတ်ကျင့်တင်ကိုဖြစ်စေတတ်သောသဘောတရားအဲ့တော့ မသိမလျော်မတော်မမှန်သောပฏิပတ်ကျင့်စဉ်ကိုဖြစ်စေတတ်တဲ့သဘောတရားဆိုတာကျင့်စဉ်မှားတာပေါ့နော်ကျင့်စဉ်မှားတာအဲကျင့်စဉ်မှားတယ်ဆိုတာတခါကြည့်တယ်တခါမှကြည့်တယ်အဲ့ဒါမောဟကြောင့်တဲ့ဘာကြောင့်လဲတော့မောဟကြောင့်ပါဗျာဆိုလိုရင်းကတော့ပညာပေါ့ပညာအားနေတယ်တခါတော့ပညာရှိပေမဲ့လည်းတခါလေမောဟကတိတ်ပြီးတော့အာကြည့်သွားပြီねပညာကသူကဟို ပညာကိုဖုံးလွှမ်းသွားတာပေါ့ဒါကြောင့်မလို့ရှေ့မှာခုနနောက်ခုနပြစ္စုပ္ပတ္တန်တစ်ခုလည်းရှိတယ်ရှေ့မှာလည်းပဲပါခဲ့တယ်ဉာဏ်ပညာမျက်စိကိုကန့်အောင်ပြုတယ်ဆိုတာအဒါကိုပြောတာအဲ့တော့သူကအကျင်မတစ်ခုဆိုရင်ဒါဒီမောဟကဥစီသွားလို့ဒါပฏิပတ်ကျင့်စဉ်တစ်ခုဒီလွဲချော်သွားတာပဲဒါလိုနားလည်ရတယ်အဲ့တော့ပြန်ပြောမယ်ဆိုအတ္တံပฏิပတ်တိပြစ္စုပ္ပတ္ထာနောဘာပြောတော့ မသိမလျောမတော်မမှန်သောပฏิပတ်ကျင့်စဉ်ကို ဖြစ်စေတတ်သောသဘောတရားဦးဇင်းတို့ရှိတုံးကရှိတယ်နွားကျင်ကျင်နေအခွေကျင်ကျင်နေဆိုတဲ့ဒီလိုမျိုးကုက္ကုတဝတိတုတ်တံမှာဆိုတာဒိဏိယတို့အဲဒါကျင့်တာပေါ့အဲ့ဒါဘာပြောတာတော့ဆိုတဲ့အခါအဲ့လိုကျင့်စဉ်မှားတွေပေါ့ကျင့်စဉ်တွေလွယ်လွယ်မမနဲ့ကျင့်နေဒါဘာလဲဘာရဲ့ ဒါအမှတ်အသားလေးလို့မေးရင်မောဟဆိုတဲ့မတိမှုရဲ့အမှတ်အသားပဲဘာလဲဘာရဲ့အမှတ်အသားတဲ့တော့မောဟရဲ့မတိမှုရဲ့အမှတ်အသားပါဗျာမတိမှုရဲ့အမှတ်အသားပဲဒါကြောင့်မို့လို့အာပုဂ္ဂိုလ်တဦးတယောက်ကြင့်နေနေလွဲချော်နေပြီတနည်းအားဖြင့်ယောဂီသူတော်ကောင်းတယောက်ကညံထဲမှာစဉ်းစားစဉ်းစားတယ်စဉ်းကျင်နေမောဟဆိုတာဘယ်လိုသဘောရှိသလဲမောဟဆိုတာဘယ်လိုသဘောရှိလဲစဉ်းကျင်နေစဉ်းကျင်တဲ့သူတော်ကောင်းတယောက်ကညံထဲမှာထင်ရှားလာတယ် အတံပတိပတိပြစ္စုပဋ္ဌာနောတလူလေးပါဠိတူလေးညံထဲမှာထင်းလာတယ်နောက်တစ်ချက်နောက်တစ်ချက်ကဘာလဲဆိုတော့အန္တကာရပြစ္စုပဋ္ဌာနောဝါအန္တကာရအန္တကန်းတာကိုကာရပြုတာပဲအဲ့တော့ဘာပြောလဲအန္တကာရပြစ္စုပဋ္ဌာနောဝါဆိုတာပညာမျက်စိကန်းအောင်ပြုတတ်သောသဘောတရားတဲ့ အဲ့တော့ဦးဇင်းတို့ဟိုခုနရှေ့ကအတံပရိပတ်တိပြစ္စုပတ္ထာနောကိုနားလည်အောင်ခတ်တူတူပြောရင်တမ္မာပရိပတ်ကျင့်စဉ်ဤစန့်ကျင်ဘက်သဘောတရားပေါ့အဲ့တော့မှန်ကန်တဲ့ကျင့်စဉ်တစ်ခုကနေပြီးတော့စန့်ကျင်သွားရင်ဒါသည်အတံပရိပတ်တိပြစ္စုပတ္ထာနောပဲပြစ္စုပတ္ထာနာပဲအဲ့တော့ယောဂီသူတော်ကောင်းတယောက်ကဒီမောဟကိုဆင်ញင်လိုက်တဲ့အခါညံထဲမှာထင်လာမယ်ဩတမ္မာပရိပတ်မှန်ကန်တဲ့ကျင့်စဉ်နဲ့စန့်ကျင်ဘက်တရားပဲ ဒီလိုလဲညံထဲမှာထင်လာနိုင်တယ်တဲ့အခုအန္တကာရဘာဝပြစ္စုအန္တကာရပြစ္စုပဋ္ဌာန်တော့ကြတော့သူကပညာမျက်စိကန်းအောင် ပြုတတ်တဲ့သဘောတရား။ဩညံထဲမှာတမျိုးထင်လာနိုင်တယ်စောစောကဓမ္မပฏิပတ်ကျင့်စဉ်ဤဆန့်ကျင်မဲ့သဘောတရားလို့ထင်လာနိုင်တယ်လို့အခုဒီမှာဒုတိယအနေနဲ့ပညာမျက်စိကန်းအောင်ပြုတတ်သောသဘောတရားလို့လေဒါလိုညံထဲမှာထင်လာနိုင်တယ်။အဲဒါပြစ္စုပဋ္ဌာန်အနေနဲ့နှစ်မျိုးညံထဲမှာထင်နိုင်နိုင်တယ်။ ယောဂီသူတော်ကောင်းတယောက်အနေနဲ့တမျိုးမျိုးထင်ရှားရင်တော့လုံလောက်တာပေါ့အဲ့တော့ဒီနေရာလေးမှာဦးဇင်းတို့ပညာမျက်စိကန့်အောင်ပြုတ်တတ်တဲ့သဘောတရားဆိုတာ ਨੇ ပတ်သက်လို့အချို့အချို့သူတော်ကောင်းတွေမှာဒီမောဟပေါ့တချို့ချို့သူတော်ကောင်းတွေဆိုတာပညာရှိသူတော်ကောင်းတွေတနည်းအားဖြင့်ဘုသူတ္တရှိတဲ့သူတော်ကောင်းတွေရှိတတ်တယ်အဲ့လိုသူတော်ကောင်းတွေဒီဘာဖြစ်တုံဆိုတဲ့အခါကျတော့ဒါကတော့ကောင်းတယ်သူစရိုက်တရားဒါကတော့မကောင်းဘူးဒုစရိုက်တရားဒါကတော့ကျင့်စဉ်မှန်တယ် ဟာဒါကတော့ကျင့်ချင်းမားတယ်ဒါမျိုးတွေတီကောင်းတိထားတယ်တိထားတယ်ဆိုတော့ခုနသုတမယညာနဲ့ပေါ့လေ့လာတယ်လေ့လာတဲ့အခါကျတော့တိထားတယ်ဒါပေမဲ့အဲ့ဘလိုပင်တိထားပြီတိထားတော့ညာလေမောဟဝင်လာပြီမောဟကြီးစိုးသွားပြီမောဟအားကောင်းလာပြီဆိုရင်အဲ့ဒီခုနဒုစရိုက်တရားတွေကိုအပြစ်လို့တော့ရှေ့ကဉာဏ်ပညာနဲ့လေ့လာလို့သိထားတယ်ဒါပေမဲ့မောဟကသိပြီးအားကောင်းလာတဲ့အခါကျတော့အဲ့အပြစ်ကိုမမြင်တော့ဘူး အပြစ်ကိုမမြင်မဲနဲ့အဲ့ဒုတိယမှုတွေကိုပြုမိလာတယ်အဲကျင့်စဉ်တစ်ခုကိုလည်းထို့အတူပဲအဲ့ဒါတခါတည်းကျင့်စဉ်တွေကိုမှားမှားယွင်းယွင်းနဲ့ကျင့်တတ်သွားတယ်ဘာကအားကောင်းလာလို့လို့ဆိုတော့မောဟဝင်လာတယ်မောဟအားကောင်းလာတယ်ဘာအားကောင်းလာတယ်မောဟအားကောင်းလို့ပါဗျာမောဟအားကောင်းလာတဲ့အခါအဲ့ဒါမောဟကအဲ့ရှိပြီးသားပညာကိုဉာဏ်ပညာကိုဉာဏ်ပညာစကုပဲဆိုကြစို့အဲ့ရှိပြီးသားဉာဏ်ပညာစကုကိုကန်းအောင်ပြုတာဒီတော့မောဟသည် ဉာဏ်ပညာကိုကန်းအောင်ပြုတတ်တဲ့သဘောမောဟသည်ဉာဏ်ပညာကိုကန်းအောင်ပြုတတ်တော့သဘောရှိပါတယ်ဗျာတနည်းအားဖြင့်ဉာဏ်ပညာစက္ကူကိုဉာဏ်ပညာစက္ကူကိုဉာဏ်ပညာမျက်စီကိုကန်းအောင်ပြုတတ်တယ်သဘောတရားလို့ဉာဏ်ထဲမှာယောဂီသူတော်ကောင်းတယောက်ကဉာဏ်ထဲမှာထင်လာတယ်တဲ့ဟုတ်ပလားအဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီနေရာမှာတည်တည်ချာချာစဉ်းစားကြည့်အတ္တတော်ဝါတွေဒီအာတန္တရာမှာကျင်လည်ရတဲ့အခါ မောဟတရားကတော့မကင်းဘူးမောဟတရားကမကင်းဘူးဆိုတာကဦးဇင်းတို့ဒီဟိုးပရိစ္ဆသမုပ္ပတ်ဒေသနာတော်စပြီးတော့ဦးဇင်းတို့ဟောခဲ့တဲ့အပိုင်းမှာတော့ကအဝိဇ္ဇာပစ္စည်းကသင်္ခါရဆိုပြီးတော့ဒီလိုလေးဟောခဲ့တာဒုဒကကြီးတက္ကမကြီးပြန်ပြီးတော့အာယုံယူကြည့်အဲ့ဒီမှာအဝိဇ္ဇာဆိုတာမောဟပဲအဲ့တော့အဝိဇ္ဇာဆိုတဲ့မောဟမသိမြင်မှုမောဟအဲ့မောဟကြောင့်သင်္ခါရ ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိစာပိသင်္ခါရဆိုဒီလိုသင်္ခါရတွေဖြစ်တယ်ပေါ့အဲ့တော့ပုံညာပိသင်္ခါရအရာဦးဇင်းတို့ကာမဝသရကုသိုလ်တွေရူပဝသရဇံကုသိုလ်တွေကိုပုံညာပိသင်္ခါရအရာယူတယ်အကုသိုလ်သင်္ခါရတွေပေါ့အကုသိုလ်တရားတွေကိုတော့အပုံညာပိသင်္ခါရနောက်တခါအတုပဇံကုသိုလ်တွေကိုတော့အာနိစာပိသင်္ခါရလို့ဒီလိုယူတယ်အဲ့သင်္ခါရတရားတွေလည်းဘာကြောင့်ဖြစ်တာတုံးဆိုတော့ အဝိဇ္ဇာကြောင့်ဖြစ်တာဆိုတော့အကုသိုလ်ရင်သာအဝိဇ္ဇာကြောင့်ဖြစ်တာလားဆိုတော့မဟုတ်ဘူးကုသိုလ်လည်းပဲအဝိဇ္ဇာကြောင့်မဖြစ်ဘူးလားအဝိဇ္ဇာကြောင့်ဖြစ်ပါနဲ့ဖြစ်နိုင်ပါအဝိဇ္ဇာကြောင့်ဖြစ်အဲ့တော့ဒီသဘောလေးကိုနားလည်ဖို့ကတော့အခုကုသိုလ်တည်လဲအဝိဇ္ဇာကြောင့်ဖြစ်တယ်ဆိုတဲ့သဘောကိုနားလည်ဖို့ကြတော့ဘာလို့တုံးဆိုတဲ့အခါကြတော့ဦးဇင်းတို့ဒီယဟန္တာပုဂ္ဂိုလ်များနဲ့တွဲပြီးတော့ရှင်းကြည့်ကြည့်ယဟန္တာပုဂ္ဂိုလ်များဒီနေ့စဉ်နေ့အများ အကာယကံမှုဝစီကံမှုတွေရှိတယ်မနောကံမှုတွေရှိတယ်အဲဒီယန္တာပုဂ္ဂိုလ်များရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေကတော့သူကကုသိုလ်လို့တို့တကကြီးတကမကြီးအမိရသေးလားကုသိုလ်အမိမရတော့ပါဘူးဖေ။မရတော့ဘူး။သူကတော့ကရိယာပြုကမြမတ်တာကရိယာပဲဖြစ်သွားတယ်။ဩတစ်ဖက်ကကြည့်လိုက်တဲ့အခါကျတော့ခုနပြောတဲ့သာမန်ပုရုဇဉ်တွေနဲ့တကောဝ ကိလေသာအားသောမကုန်ခန်းသေးသောယန္နာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေမှာတော့ပြုသည်။ကာယေကံမှုပြောသည်။ဝစီကံမှုကြံတွေးသည်။မနောကံမှုတွေသည်တခါကြီးတခါကြီးကောင်းရင်ဒါကုစုမကောင်းရင်အကုသိုလ်ဟောကောင်းတော့ကုစုမကောင်းတဲ့အမှုတွေကိုပြုရင်ဒုတိယမှုတွေကိုပြုရင်ကုစုဖြစ်မယ်အမကောင်းတဲ့ဒုတိယမှုတွေကိုပြုမိမယ်ပြောမိမယ်ကြံမိမယ်ဆိုအကုသိုလ်ဖြစ်တယ် အော်ယန္တာမှာじゃသူကကောင်းတာလေးပဲလုပ်တယ်ဒါပေမဲ့သူကကုစုလို့အမိမရတော့ကရိယာပြုကများမှတ်တာဆိုလိုရင်းပြောချင်တာကဒါကြောင့်မလို့မောဟမကင်းသေးလို့ကုစုဖြစ်တာမောဟမကင်းသေးလို့ကုစုဖြစ်တာပါဗျာသို့တော်ဒါဆိုလို့ရှိရင်ကုစုမလုပ်ရဘူးလားလို့ဒီလိုပြောတာမဟုတ်ဘူးเนาะအဲ့တော့ကုစုတည်လဲပဲကုစုလို့အမိရချင်းတည်ပြီလေမောဟမကင်းလို့ ဒါကိုဦးဇင်းတို့ဇာလုံပြောတဲ့အခါကျတော့ပကတုပနိတ္တယပစ္စယတတ္တိနဲ့ကြည်သူပြုတယ်သူကသဘောပင်ကိုသဘောလေးအရာကြည်သူပြုနေတာအထူးအကုသိုလ်တွေတိတ်ပြီးတော့မောဟတွေများလို့ကုသိုလ်ပြုတယ်ဒါလို့ပြောချင်တာတော့မဟုတ်ဘူးဒါပေမဲ့မောဟဆိုတဲ့အခြေခံသဘောတရားရှိနေလို့ဒါကုသိုလ်လို့အမည်ရသွားတယ်ကံအရာတည်တယ်လို့ဒါလို့ပြောချင်တာအဲ့တော့ကုသိုလ်လို့တဲ့သင်္ခါရဆိုတဲ့ကံအရာသင်္ခါရဖြစ်သွားဖို့အရေးဒီကုသိုလ်တစ်ခုဖြစ်ဖို့အရေးဒီလည်းပဲမောဟရှိတယ်ဒါလို့ပြောချင်တာဒါကြောင့်မလို့အဝိဇ္ဇာပစ္စည်းအသင်္ခါရအဲ့တော့ဦးဇင်းတို့ဝတ္တ ကုစုပဲဖြစ်ဖြစ်ဝိဝတ္တကုစုပဲဖြစ်ဖြစ်ပေါ့ဟောတနေတိတကုစုဟိုတရားကိုမိတွဲဖြစ်တဲ့ကုစုပဲဖြစ်ဖြစ်ဝိဝတ္တနေတိတကုစုဝိဝတ္တနေတိတကုစုပဲဖြစ်ဖြစ်သူကမောဟကတော့သူကအခြေခံနေဒီလောက်တော့ကိုကနားလဲရတယ်တိုးတော့ဒီမှာပြောချင်တဲ့သဘောကဘာလဲဆိုတော့အဲ့ဒီမောဟဒီဒီတတ္တဝါတဦးတယောက်ကဆင်ញင်လိုက်တယ်မောဟသည်ဘလို့သဘောတရားရှိတယ်လေဆင်ញင်လိုက်တဲ့တတ္တဝါကဉာဏ်ထဲမှာထင်လာတယ်။ဩ မောဟဆိုတာဉာဏ်ပညာမျက်စိရှိပြီးသားစောစောကဆိုကြပါစို့မိမိတို့ရှေ့ရှေ့ရှေ့ရှေ့ကလေ့လာခဲ့တယ်လေ့လာခဲ့တယ်စီးပူးခဲ့တယ်အဲ့အတွက်ကြောင့်ဒါအကုသိုလ်ဒါအကုသိုလ်လို့ခွဲခြားသိပြီးသားဉာဏ်ပညာပဲဖြစ်ဖြစ်ဒါအကျင့်ချင်းမှန်တယ်ဒါအကျင့်ချင်းမမှန်ကန်မှုလို့ဒီလိုခွဲခြားသိပြီးသားပဲဖြစ်ခြင်းဖြစ်ပါစေသို့တော့မောဟဝင်လာပြီဆိုရင်အဲ့ရှိပြီးသားဉာဏ်ပညာစက်ခုတနည်းအားဖြင့်ရှိပြီးသားဉာဏ်ပညာမျက်စိဘာဖြစ်သွားတော့ကန်းသွားတယ် အဲ့တော့ဉာဏ်ပညာမျက်စုကိုကန်းအောင်ပြုတ်တတ်တဲ့သဘောတရားလို့ယောဂီသူတော်ကောင်းရဲ့ဉာဏ်ထဲမှာထင်လာတယ်တဲ့ဒါဒီမောဟရဲ့ဒါပစ္စုပ္ပတန်ဒုတိယပေါ့ဒါကြောင့်မလို့ဦးဇင်းတို့အဲ့လိုမျိုးလေးညံထဲမှာဆင်ရင်ထင်လာအဲ့ထင်လာလေးကိုအာယုံယူပြီးတော့တခါလေပေါင်းပွားများမယ်ဆိုရင်အန္တဂါရပစ္စုပ္ပတ္ထာနောဟောအန္တဂါရပစ္စုပ္ပတ္ထာနောဒါလိုပွားလို့ရတယ်အဲ့တော့ဦးဇင်းတို့ ဒီမှာလည်းပဲပစ္စုပတ္ထမှာလည်းနှစ်ချက်ပေါ့ပထမဦးဆုံးတမ္မာပရိပတ်ကေစัญญင်မဲ့ဖြစ်တဲ့အနေနဲ့ညာထဲမှာထင်းလာတယ်ဩမောဟဆိုတာမှန်ကန်တဲ့ကြင်စဉ်နဲ့စัญญင်ပဲပဲဒီလိုမျိုးညာထဲမှာထင်ရှားလာရင်ဘယ်လိုပွားများမလဲအာတံပတိပတ္တိပစ္စုပတ္ထနောဩဒီလိုလေးအတုမို့လို့တကားတဲ့ကိုကစင်ကျင်လိုက်တဲ့အခါမောဟသည်ဉာဏ်ပညာစက်ကုကိုကန့်အောင်ပြုတ်တတ်တဲ့သဘောပဲလို့ဉာဏ်ထဲမှာထင်လာပြန်ရင်လည်းသူ့ကိုဘလို့စိတ်ထဲကပွားအန္တဂါရပစ္စုပတ္ထနော ဩဒါလုံးပွားရတယ်ဟောနောက်တစ်ချက်နောက်တစ်ချက်နိစ္စသောအကြောင်းပရဒ္ဌာန်ကြဘာဖြစ်တော့အာယောနိသောမနတိကာရပရဒ္ဌာနောအာယောနိသောမနတိကာရအာယောနိသောမနတိကာရပရဒ္ဌာနောတဲ့အဲ့တော့အာယုံကိုမှားမှားယွင်ယွင်နှလုံးသွင်းတာပဲအဲ့တော့အာယုံကိုမှားမှားသွင်းယွင် တနည်းအားဖြင့်မလျော်သောအပြင်နှလုံးသွင်းတယ်ဘလုံးမလျော်သောအပြင်နှလုံးသွင်းတယ်ဆိုတော့ခုနအာယုံပရမတ္ထအာယုံကိုနေစာဒုက္ခ မမြဲတဲ့အနိစ္စကိုနေစ္စအဆင်းရဲတဲ့ဒုက္ခကိုဒုက္ခအကြေကဲခိုင်မှာနိတ္တရာအပြင်ဒီတတ်မနေခြင်းအစိုးမရခြင်းဆိုတဲ့အနတ္တကိုအတ္တမတိမတေယွန်ရှားပွဲအတုပါကို သူပါစသည်အပြင်နေစာဒုက္ခအတ္တသူပါစသည်အပြင်နှလုံးသွင်းမှုဒီနည်းစွာသော အကြောင်းပဲအဲ့တော့အာယောနိတော်မနတိကာရဆိုတာနှလုံးသွင်းမှားတယ်ဘလို့နှလုံးသွင်းမှားလဲခုနပြောတဲ့အတိုင်းပဲဒါမှားမှားယွင်းယွင်း နေစာဒုက္ခ အတ္တသူပါလို့နှလုံးသွင်းခြင်းဒီမောဟဖြစ်ဖို့ရန်နေစွာသောအကြောင်းတဲ့အဲ့တော့အဲ့လိုပဲတခါတဲ့စေတခဏတစ်ခုအတွင်းမှာမိမိကဆင်ခြင်မယ်ဆိုရင်ထိုကဲ့သို့လေးညနေမှာတခါတဲ့ဩမောဟရဲ့နေစွာသောအကြောင်းအာယောနေသောမနတိကာရပရထာနောအဲ့တော့အကုသိုလ်တွေမှာတချို့တချို့ဟာတွေမှာတော့နေစွာသောအကြောင်းကထင်ထင်ရှားရှားနဲ့စာပေမှာဖော်ပြထားတာရှိပြီပဲတချို့တချို့ဟာတွေမှာပရထံကိုထည့်ပြီးတော့ဖော်ပြမထားဘူး အဲ့လိုပေါ်ပြမထားရင်လည်းဦးဇင်းတို့ကအကုသိုလ်အလုံးရဲ့နှိစွာသောအကြောင်းသည်ရေပုံရမှတ်ထားမှာကအာယောနိသောမနတိကာရပဋ္ဌာနောအာယောနိသောမနတိကာရသည်နှိစွာသောအကြောင်းမေအကုသိုလ်တွေရဲ့အာယောနိသောမနတိကာရသည်နှိစွာသောအကြောင်းအာယောနိသောမနတိကာရသည်နှိစွာသောအကြောင်းလို့ဒီလိုမှတ်ထားရမယ်အဲ့တော့ကောင်းပြီခြုံပြီးတော့ပြန်ပြီးတော့ပြောမယ်ဆိုရင် အမောဟကိုဆင်ကျင်လိုက်တဲ့သူတော်ကောင်းတယောက်အဲသူတော်ကောင်းတယောက်မှာတခါတည်းမောဟရဲ့ကိုယ်ပိုင်လက္ခဏာမောဟရဲ့လုပ်ငန်းကိစ္စမောဟကိုညံထဲမှာရှိရှုထင်လာမှုနောက်တစ်ခါမောဟရဲ့နှီးစွာသောအကြောင်းဆိုပြီးတော့အဲ့ဒါကိုညံထဲမှာစေတက္ကနာတစ်ခုအတွင်းမှာရှိတဲ့ထိုမောဟကိုညံမိသလောက်ပေါ့စေတက္ကနာတစ်ခုမှာလက္ခဏာလောက်ပဲထင်ရှားရင်နောက်စေတက္ကနာတစ်ခုကိုပြောင်းပြီးတော့ရတ္တရှုနောက်စေတက္ကနာတစ်ခုကိုပြောင်းပြီးတော့ပစ္စုပ္ပတ္ထန်ရှုနောက်စေတက္ကနာတစ်ခုကိုပြောင်းပြီးတော့ဗရဒ္ထန်ရှုဒီလိုမျိုးတော့ပြောင်းပြောင်းရှုရတာပေါ့ အကိုကညံသိမ့်လင်ရင်တော့လေတခါတည်းနဲ့ဒီလက္ခဏာတသပြည့်စုပတ္တံပရတ္တံကိုခြုံပြီးတော့သိလိုက်တာမျိုးလည်းဖြစ်နိုင်တယ်။သိပြီညံကမင်းကျက်သေးရင်တော့တခုကိုမိလိုက်တဲ့စိတ်တက္ခဏာမှာရှိတဲ့မောဟအဲ့မောဟရဲ့လက္ခဏာကိုရှုလိုက်။ကိုမိလိုက်တဲ့စိတ်တက္ခဏာတခုတွင်မှာရှိတဲ့မောဟအဲ့မောဟရဲ့ရတ္တလုပ်ငန်းကိစ္စကိုရှုလိုက်။ရှုလိုက်နောက်တခါကိုညံမိလိုက်တဲ့စိတ်တက္ခဏာတခုတွင်မှာရှိတဲ့မောဟအဲ့မောဟရဲ့ပြည့်စုပတ္တံကိုရှုလိုက်။အပိတကကိုညံမိလိုက်တဲ့နောက်တခါ စေတကနာတစ်ခုတွင်မှရှိတဲ့မောဟအဲ့မောဟရဲ့ပဋ္ဌာန်ကိုရှုတာဒီလိုမျိုးဓာတ်ကဓာတ်က၄ကျင့်၄ကျင့်ရင်တော့တပြေးပြေးနဲ့ညံလေးကထက်လာလို့ရှိရင်စေတကနာတစ်ခုတွင်မှရှိနေတဲ့မောဟကိုပဲတခါလေမိမိကအဲလက္ခဏာရတ္တလောက်နှစ်ချက်လောက်မိမယ်လက္ခဏာရတ္တပြစ္စုပ္ပတ္တန်၃ချက်လောက်မိမယ်လက္ခဏာရတ္တပြစ္စုပ္ပတ္တန်ပဋ္ဌာန်၄ချက်လုံးလောက်မိတာလည်းရှိကောင်းရှိတာပေါ့ဒါကတော့ညံထက်ထက်တယ်လို့ပဲဒီလိုကြွားချသွားမယ်အဲ့လိုမျိုးဒါကလည်းတဘာဝတရားတွေရဲ့အတိတ်ပဲကိုနားလည်လျက်ပေါ့ဒီမောဟဆိုတဲ့ ဒီအကုသိုလ်တရားတစ်ခုရဲ့သင်္ခါရခန္ဓာထဲမှာအကျုံးဝင်တဲ့မောဟရဲ့လက္ခဏာရတ္တပြစ္စုပ္ပတံပရဒဏ်လေးကိုမြန်မာလိုအဓိပ္ပာယ်လေးကိုနားလေနားလေလေးရနဲ့ကိုကပွားများမယ်စပြီးပွားများမယ်ဘယ်လိုပွားများမလဲမောဇိတ္တတအန္တဘာဝလက္ခဏောအညာနလက္ခဏောဝါဟောဒါတစ်ချက်နောက်တကအာတံပရိဝေဒရတောအာရမဏတဘာဝဇာရဏရတောဝါဒါနှစ်ချက်နှစ်ချက်လုံးထင်ရှားနှစ်ချက်လုံးပေါ့တစ်ချက်တည်းထင်ရှားတစ်ချက်နောက်တက အာတံပတိပတ္တိပစ္စုပ္ပထာနောအတုမဟုတ်အန္တကာရာပစ္စုပ္ပထာနောညနေမှာမြန်မြန်တင်ကြသွားရင်လည်းအာတံပတိပတ္တိပစ္စုပ္ပထာနောအန္တကာရာပစ္စုပ္ပထာနောဝါရတာပဲနောက်တကအာယောနိတော်မနတိကာရာပရဒ္ဌာနောဟောအာယောနိတော်မနတိကာရာပရဒ္ဌာနောဒီလိုလေးပွားများရတယ်နောက်သူ့မှာထူးခြားတာတော့အောက်မှာမှတ်ချက်ထားကြတာကပေးထားတယ်ဒါဘာကုသလနံမူလန္တိတတ္ထဘော တဗ္ဗကုသလနံတဗ္ဗကုသလနံတဗ္ဗကုသလနံတဗ္ဗအကုသလနံအလုံးစုံသောအကုသိုလ်တရားတို့၏မူလံအကြောင်းရင်းမူလဟုရတတ်တတ်ပေါ်မှတ်တိုက်ပါပေ၏တဲ့ဟောဒီမောဟဆိုတာအကုသိုလ်အလုံးရဲ့အကြောင်းရင်းတဲ့ဘာကအကြောင်းရင်းတဲ့တော့ဩဟာကအကုသိုလ်အလုံးရဲ့အကြောင်းရင်းပါဗျာအကုသိုလ်အလုံးရဲ့အကြောင်းရင်းပဲဘယ်အကုသိုလ်ပဲဖြစ်ဖြစ်အကုသိုလ် ဒုစရိုက်မှုတစ်ခုပြုမိတယ်ပြုံးမိတယ်ကြံတွေးမိတယ်ဆိုဒကာကြီးတွေဒကာမကြီးတွေအကြောင်းရင်းခံကလက်တယ်စစ်တော့ဗါတဲ့တော့မောဟပါဗျာမောဟဒါကြောင့်မလို့တန်တရာကဒါဝိမြင့်အနေနဲ့လည်းပဲဒီတဏှာနဲ့အဝိဇ္ဇာနဲ့တဏှာကိုဟောထားတာအဲ့တော့အဝိဇ္ဇာဆိုတဲ့မတိမှုဒီမောဟတရားဒီတန်တရာရှိကြောင်းအကုသိုလ်အလုံးရဲ့မူလအရင်းအမြစ်လို့ဒီလိုလေးတဲ့တခါလေးမှတ်သွားရမယ်အဲ့လိုမှတ်သွားပါမှတို့တခါကြီးတွေတခါမကြီးတွေက ဩမောဟဆိုတာအင်မတန်ကြောက်စရာကောင်းတဲ့တရားအကုသို့အလုံးရဲ့မူလပဲလို့ဒီလိုလဲနားလဲလာမှာပေါ့ကဲဒါကတော့မောဟဒီလောက်ဆိုနားလဲပြီနောက်တစ်ခုသွားကြရအောင်အဲ့တော့နောက်တစ်ခုကဘာလဲလို့မိတဲ့အခါကျတော့ဦးဇင်းတို့အဟိရိကဗါတဲ့တော့အဟိရိကပါဗျာအဟိရိကအဟိရိကကဲခုနလက္ခဏာတ္တပစ္စုပ္ပတ္ထံပတ္ထံကိုတခါကြည့်လိုက်ပြန်တဲ့အခါကျတော့ဗါလဲတော့ ကာယဒုစရိတာတိဟိကာယဒုစရိတာတိဟိအာဇိကုဇဏလက္ခဏံအာဟိရိကံတဲ့ဟောကာယဒုစရိတာတိဟိအာဇိကုဇဏလက္ခဏံအာဟိရိကံဒါလဆိုတာလက္ခဏာကိုပြောတာနော်အဲ့တော့အာဟိရိကရဲ့လက္ခဏာကိုပြောပါဆိုကာယဒုစရိတာတိဟိကာယဒုစရိတာဝစီဒုစရိတာမနောဒုစရိတာလို့ခေါ်တဲ့ဒါဒုစရိုက်ပေါ့၃မျိုးအကြောင်းလို့ကာယဒုစရိတာတိဟိအာဇိကုဇဏလက္ခဏံအာဟိရိကံ အလိဇာလက္ခဏံဝါဒါတစ်ချက်အဲနောက်တခါသူ့ကလုပ်ငန်းကိစ္စကြည့်မယ်ဆိုရင်အလိဇနာကာရိနာပါပါဏံကရဏရတံအလိဇနာကာရိနာပါပါဏံကရဏရတံတစ်ချက်နောက်တခါပြစ္စုပ္ပတ္ထံကို ကြည့်တဲ့အခါအလိဇနာကာရိနာပါပတောအသင်္ကောဇနပြစ္စုပ္ပတ္ထာနံဒါတစ်ချက်နောက်တခါပရဒ္ဒံနဲ့ပြီးတော့ အတ္တနိအာဃာရဝပရဌာနံဒါတစ်ချက်ပေါ့အဲ့လေးချက်အဲ့ဒါလေးကိုဦးဇင်းတို့ကောင်းတာတော့တကယ်လက္ခဏာတတပြည့်စုံပတ္တံပရဌာန်ကိုရှုတော့မယ်ဆိုဦးဇင်းတို့ယောဂီကိုဒီပါဠိလိုလေးကိုအလို့ရအောင်ကြက်မြန်မာလိုလေးကိုအဓိပ္ပာယ်နားလည်အောင်မှတ်ပေါ့မြန်မာလိုကတော့သူကအဓိပ္ပာယ်ပေါ်လွင်အောင်ရေးတဲ့အခါမြန်မာစာကြောင်းကြာရှိတယ်အလွတ်ကြက်ရတဲ့အခါကျရင်တော့အလွတ်ကြက်ပြီးမှတ်ထားတဲ့အပိုင်းမှာတော့မြန်မာလိုကြက်ရတဲ့အခါကျတော့စာကြောင်းရှိတော့စိုးရတာများတာပေါ့တိုးတော့မြန်မာလိုအဓိပ္ပာယ်ဘာမှနားမလည်ပဲနဲ့ ပါဠိလိုတက်တက်ကလေးရနေရုံနဲ့တော့လည်းမလုံလောက်ဘူးအဲ့တော့မြန်မာလိုအဓိပ္ပာယ်လေးကိုဖတ်သဘောပေါအောင်ဖတ်ပြီးတော့ပါဠိလိုလေးရအောင်ကြည့်မယ်ကာယဒုသရိတာတိအာကာယဒုသရိတာတိအာဇီကုသနာလက္ခဏာအာဟိတိကံအလိဇာလက္ခဏာဝါအာလိဇနာကာရိနာပပါဏံကရဏရတံအာလိဇနာကာရိနာပါပတောအတင်္ဂောဇနာပြစ္စုပ္ပဒါနံအတ္တနိအာဃာရဝပရဒာနံလို့ဒီလိုမျိုးလေးရရပြီးတော့ကေစရှုမေစရှုတဲ့အခါကျတော့ ကာယဒုတိတာဒီအာဇိကုဇဏလက္ခဏာအာဟိရိကံဆိုတော့အာဟိရိကကဲသဘောကဘာမလဲလို့ဆိုတော့မကောင်းမှုအကုသိုလ်တရားဒုတိယတရားတို့ကိုမဆက်စုပ်ခြင်းသဘောတဲ့အဇိကုဇဏဇိကုဇဏဆိုဆက်စုပ်တာအာဇိကုဇဏဆိုဆက်စုပ်ယွန်ရှာခြင်းမရှိဘူးအဲ့ဒါမဆက်စုပ်ခြင်းသဘောမကောင်းမှုအကုသိုလ်ဒုတိယတွေမှာမရှက်ဘူးနောက်တစ်ချက်အဲ့ဒါတော့သူကဘာပြောတုံးဆိုတော့အဲ့ဒါအလစ္စာ လစ္စာဆိုတာအရှက်ရှိတာအလစ္စာဆိုတာအရှက်မရှိအလစ္စာဆိုတာအရှက်မရှိတာပေါ့မရှက်ဘူးမရှက်တတ်ဘူးဒါကြောင့်မလို့မကောင်းမှု အကုသိုလ်ဒုစရိုက်တရားတို့မှာမရှက်ခြင်းသဘောသူကနှစ်ချက်ရှိတာပေါ့အဲ့တော့ဆိုကြပါစို့ဒီအာဟိရိကကိုသူတော်ကောင်းတယောက်ကဆင်ញင်လိုက်တယ်ယောဂီသူတော်ကောင်းတယောက်ကအကုသိုလ်စိတ်တက္ခဏတစ်ခုတွင်မှာဇောစိတ်တက္ခဏတစ်ခုတွင်မှာအာဟိရိကပါတယ်အဲအာဟိရိကကိုညနေမှာဆင်ញင်နေဆင်ញင်တဲ့အခါမှာ အဲ့ IED ကကိုသူ့ရဲ့သဘောကိုသွားပြီးဘယ်လိုနားလည်မလို့ခုနပြောတဲ့မကောင်းမှုအကုသိုလ်ဒုတိယတို့ကိုမဆက်ဆုပ်ခြင်းသဘောဒါတစ်ချက်ဒီလိုသွားပြီးတော့မကောင်းမှုအကုသိုလ်ဒုတိယတို့မှမဆက်ဆုပ်ခြင်းသဘောလို့ဒီလိုလေးတဲ့ညံထဲမှာထင်လာနိုင်တယ်အဲတော့မလို့ချင်းအလိဇာမရှိဘူးမကောင်းမှုအကုသိုလ်ဒုတိယတရားတို့မှမရှက်ခြင်းသဘောလို့ဒီလိုလေးလဲညံထဲမှာထင်လာနိုင်တယ်ဒါကသူ့ရဲ့တဘာဝလက္ခဏာနှစ်ချက်အဲတစ်ချက်ချက်ထင်ရရင်တော့ရတာပေါ့ နောက်တခါသူ့ရဲ့လုပ်ငန်းသူ့ရဲ့လုပ်ငန်းကိစ္စလုပ်ငန်းကိစ္စကဘာပြောတော့အာလိဇနာကာရိနာဘာဘာနံကရဏရတံနဲ့အာလိဇာအာလိဇနာကာရိနာဘာဘာနံကရဏရတံပဲအာလိဇာဆိုအာလိဇနာဆိုတော့သူလည်းမရှက်တာပဲအဲ့တော့မရှက်ခြင်းအချင်းရာအပြင်မကောင်းမှုတို့ကိုပြုခြင်းဘာဘာနံမကောင်းမှုတို့ကိုကရဏပြုတယ်အဲ့ဒါသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့မရှက်သောအချင်းရာအပြင်အာကာရိနာအာလိဇနာကာရိနာအာလိဇနာအာကာရိနာပဲအဲ့တော့မရှက်သောအချင်းရာအပြင် မကောင်းမှုတို့ကိုပြုခြင်းဆိုတဲ့လုပ်ငန်းကိစ္စတွေဒါတော့ဒကာကြီးဒကာမကြီးတွေဒါလွယ်တာပေါ့လွယ်တယ်နားလည်လွယ်တယ်ဘလို့နားလည်လွယ်မကောင်းမှုပြုတယ်ဆိုတာဒကာကြီးတွေရှက်လို့လားမရှက်လို့လားမရှက်လို့ပါဗျာမရှက်လို့တကယ်ရှက်တတ်တယ်ဆိုလို့ရှိရင်ဒါမကောင်းမှုတစ်ခုပဲပြုတော့မလို့အဲ့တော့မကောင်းမှုတစ်ခုကိုပြုတယ်ဆိုတာဒုစရိုက်ကိုဒုစရိုက်မှန်တိတိနဲ့ပြုတာကမများဘူးလားများပါတယ်ဗျာရေဝုံရဦးစင်းတို့ဗမာလူမျိုးတွေ အထူးသဖြင့်တော့ဒီဗုဒ္ဓဘာသာလူမျိုးတွေအနေနဲ့ကတော့ဗုဒ္ဓဘာသာသူတော်ကောင်းတွေအနေနဲ့ကတော့မကောင်းမှုဒုတိယကိုရေပုံရေပုံညာအပြင်တော့ဂါဒုတိယဝစီဒုတိယမနောဒုတိယဒါတွေကိုအကြမ်းမြင်အပြင်တည်ပြီးသားပဲအဲ့တော့အကြမ်းမြင်အပြင်တည်ပြီးသားဖြစ်တဲ့အတွက်ဒီအကုသိုလ်ဒုတိယတရားတွေကိုမရှောင်နိုင်ခြင်းဒီတနည်းအားဖြင့်ပြုမိနေခြင်းဒီအဲ့အခါရတန်လေးမှာဒကာကြီးတွေဒကမကြီးတွေအရှက်မရှိလို့အဟိတိကတရားမိမိတဏ္ဍာမှာထင်ရှားဖြစ်သွားလို့ဒီမကောင်းမှုတွေကိုပြုမိတာပဲ အဆက်တောင်ရှိနေတော်တန်ယုံပြုကျင်တော်မှပဲအဆက်တရားကသိပ်ပြီးတော့ကြီးမားနေရင်ပြုမိပါမလားမပြုမိတော့ပါဘူးခင်ဗျာမပြုမိတော့ဒါကြောင့်မလို့သူကဆန့်ကျင်မဲ့ကုနာအာဟိရိကတို့အနောတ္တပတို့ကဆန့်ကျင်မဲ့ဖြစ်တဲ့ဟိဒီနဲ့ဩတ္တပကိုဒါလောကပါလတရားလောကကိုစောင့်ရှောက်တဲ့တရားလို့ခေါ်တာသူတို့ကရှစ်တယ်မကောင်းမှုကရှစ်တယ်မကောင်းမှုမှာကြောက်တယ်အခုဒီမှာအာဟိရိကကြပြောင်းပြန် မကောင်းမှုကိုမရှက်ဘူးမရှက်မိမရှက်တဲ့အခါကျဘာဖြစ်တော့မကောင်းမှုကိုပြုခြင်းဒါသူ့ရဲ့လုပ်ငန်းကိစ္စသူမကောင်းမှုကိုပြုတယ်ဒါသူ့ရဲ့လုပ်ငန်းကိစ္စပဲနောက်တစ်ချက်ကဘာလဲလို့ဆိုတဲ့အခါကျတော့ဒီပြစ္စုပတ္ထံပဆိုတာပြစ္စုပတ္ထံပေါ့ပြစ္စုပတ္ထံဆိုတာဘာပြောတော့အာယိတိကကိုဘယ်လိုသဘောရှိလဲညာထဲမှာဆင်ញင်နေ။အော်ဆင်ញင်တဲ့သူတော်ကောင်းတယောက်တဏ္ဍာမှာတခါထင်းလာတယ်ညာထဲမှာဘယ်လိုထင်းလာတော့အာလေဇနာကာရိနာပါပတော်အသင် အသင်္ကောဇနာအသင်္ကောဇနာတဝိထုလေးကြံမယ်နော်အသင်္ကောဇနာပြစ္စုပ္ပထာနံအသင်္ကောဇနာပြစ္စုပ္ပထာနာလို့ဒီလိုညံထဲမှာထင်လာတယ်။ဘာပြောတာတုံးဆိုတော့မရှိသောအချင်းအရာအပြင်မကောင်းမှုမှာမတွန့်ဆုတ်တတ်သောသဘောတရားအဲ့ဒါအသင်္ကောဇနာမတွန့်ဆုတ်ဘူးမတွန့်ဆုတ်ဘူးသူကတခါတည်းအမြဲတမ်းရှေ့ထွက်လာတာပေါ့အဲ့ဒါမကောင်းမှုကိုဒါမရှက်ဘူးမရှက်သောအပြင်သူက မကောင်းမှုမှာတွန့်ဆုတ်မသွားဘူးမရှက်တော့လည်းမတွန့်ဆုတ်ဘူးရှက်တယ်ဆိုရင်ကိုတော့မကောင်းမှုမှန်သိနေတယ်ရှက်လဲရှက်တတ်တယ်ဆိုရင်လှုပ်ချင်အောင်မှပဲတခါကြီးဒီတခါမကြီးတွန့်တော့မသွားဘူးလားတွန့်ဆုတ်နေပါပါဗျာတွန့်ဆုတ်နေတယ်ဦးဇင်းတို့ဒါပေမဲ့ဒီဟာကလည်းခက်တော့ခက်တာတခါလေးမှဦးဇင်းတို့ဗမာလူမျိုးတွေမှာမှားတတ်တာတစ်ခုရှိတယ်တချို့တချို့မကောင်းမှုတွေမှာတော့ခုနလှုပ်ရမှာကိုတွန့်ဆုတ်ထားတော့ကောင်းတာပေါ့တကယ်တချို့ဟာမှာကောင်းပေမဲ့လေတခါလေအစဉ်လာကြီးတစ်ခုကြောင့်တွန့်ဆုတ်နေတာမျိုးတော့ရှိတတ်တယ် အဲအဲ့ဒါကတော့မကောင်းဘူးဒကာလေးဦးဇင်းတို့ဟိုခုတို့ဒကာကြီးဒကာမကြီးနိုင်ငံတိုင်းပြည်တွေမှာတော့ဒါကသိကိစ္စမျိုးဦးဇင်းတို့ဗမာပြည်မှာဒီဘူဖေးစနစ်ကသိပြီးတော့ဟိုအလေ့ကျင့်နေသေးတဲ့အခါတချို့တချို့ပုံကိုယ်တွေကဒကာလေးစွမ်းစွမ်းရင်းတွေထည့်ပြီးဆိုဒကာလေးသူကဟိုများများထည့်မိတာရှိတယ်ဘာလို့များများထည့်မိလဲလို့မေးတော့တခါထည့်ပြီးထိုင်းပြီးနောက်တစ်ခါထပ်ပြီးတော့မထည့်ကျင်တော့ဘူးဟုတ်လား အဲတိုင်းပြီးတော့တကလည်းပကံနဲ့ကကုန်းသွားပြီနည်းနည်းထက်လာတယ်ပကံနဲ့ကကုန်းသွားတယ်ကိုကဒါလေးကိုထပ်ပြီးတော့စားခြင်းထထက်ရမှာကိုတွန့်ဆုပ်နေတာအဲဒါကတော့ကြတော့ဦးဇင်းတို့ကဟိုတမျိုးပေါ့နော်သူကဒါဟာမကောင်းမှုမှမဟုတ်ပဲဒါကတော့မလိုပြောရင်တော့အလေးကျင့်တစ်ခုကလွှမ်းမိုးထားတဲ့အခါကျလူတွေကအဲ့ဘုံမှာသူကဘယ်လိုပြောမလဲဆိုတော့စိုးရိမ်မှုပေါ့နော်စိုးရိမ်မှုပေါ့အဲဒါကတော့မကောင်းပါဘူးဒါပေမဲ့ဒီမှာပြောချင်တာကခုနဒုစရိုက်တစ်ခုပေါ့ အကာဒုတိယတစ်ခုခုသို့စားကုန်မယ်သူတစ်ပါးအိမ်ယာကျူးလွန်မယ်သူ့အသက်တတ်မယ်စသည်အပြင်ဒီလိုဒုတိယမှုတစ်ခုခုကိုပြုရမှာပြုဖို့ကြုံလာပြီပြုဖို့ကြုံလာတဲ့အခါမှာဒီဟိရီဆိုတဲ့သူ့ရဲ့ဆန့်ကျင်ပဲရှိရင်သူကတွန့်ဆုံသွားတာအာဒါဟာမကောင်းမှုပဲမကောင်းမှုဆိုတွန့်ဆုံသွားတာဒါပေမဲ့ဒီဟိရီတရားမရှိဘူးအာဟိရီတရားကအာဟိရီကတရားကတခါလေအားကောင်းလာတယ်ဆိုသူကမတွန့်ဆုံတော့ဘူးခုနပြောတဲ့ဒုတိယမှုတစ်ခုကိုသူကပြုမိသွားတဲ့သဘောပေါ့အဲဒါကဒီအာဟိရီကက ဒါပစ္စုပ္ပတ္ထံဉာဏ်ထဲမှာထင်လာမယ်ပြန်ပြောမယ်အာယတိကရဲ့ပစ္စုပ္ပတ္ထံဉာဏ်ထဲမှာဘယ်လိုထင်မလဲဆိုတော့မရှက်သောအချင်းရာအပြင်မကောင်းမှုမှာမတွန့်ဆုတ်တတ်သောသဘောတရားလို့ဉာဏ်ထဲမှာထင်လာမယ်။အော်နောက်တစ်ခုအတ္တနိအဂါရဝပဋ္ဌာနံနဲ့အဲ့ဒီအဟိတိကနီးစွာသောအကြောင်းကိုပြောပါဆိုအတ္တနိမိမိကိုယ်ကိုတဲ့အဂါရဝမယိုသေးခြင်းဒီနီးစွာသောအကြောင်းပဲမိမိကိုယ်ကိုမယိုသေးခြင်းတဲ့ဗါတဲ့တော့ မိမိကိုယ်ကိုမယိုသေးခြင်းပါဗျာမိမိကိုယ်ကိုမယိုသေးခြင်းအဲ့တော့ဥမာဆိုကြပါစို့မကောင်းမှုတစ်ခုကို ပြုမိတယ်မကောင်းမှုတစ်ခုကိုပြုမိတဲ့အခါမှာဒကာကြီးတွေဒကာမကြီးကိုကိုကိုတောင်လေးစားနေတယ်ကိုကိုယိုသေးနေတယ်ဆိုရင်အဲ့ဒါဒီမကောင်းမှုကိုပြုမိပါမလားမပြုမိတော့ပါဘူးခင်ဗျာမပြုမိဘူးဒါပေမဲ့ကိုယ့်ကိုယ်ကိုမလေးစားမိတဲ့အခါကိုယ့်ကိုယ်ကိုမယုံမယုံသေးမယုံမသေးပြုမိတဲ့အခါမှာဒါဖြစ်တာပေါ့ ဒါကြောင့်မို့လို့သူကဒါအတ္တနိအဂါရဝပဒဋ္ဌာနာကိုကိုလေးစားနေငါဟာဘလို့လူမျိုးအဲကိုကိုကိုကိုကလေးလေးစားစားထားတယ်ကိုကိုလေးလေးစားစားထားရင်ကိုခုံပေါ့ကိုအမျိုးကိုကုံကိုကိုကလေးစားနေဒီဒုစရိုက်မှုတွေကမပြုမိဘူးကိုကိုမလေးစားမိတဲ့အခါမှာတော့ဒါအာဟိတိကရဲ့သဘောပဲအဲ့တော့ဒုစရိုက်မှုတွေပြုမိတယ်ဒီတော့ပြန်ပြောမယ်ဆိုရင်အာဟိတိကရဲ့နိစွာသောအကြောင်းကိုပြောပါစို့ကိုကိုကိုမလေးစားခြင်းတဲ့ဗါတဲ့တော့ဟုတ်ပါကိုမလေးစားခြင်းပါဗျာ ပုဂ္ဂိုလ်ကိုမလေးစားခြင်းအဲ့တော့ဒီနေရာလေးမှာဦးဇင်းတို့အာဟိရိကနဲ့ပတ်သက်လို့အာဟိရိကသည်တဲ့သူကဒါဟိုအလိဇအလိဇအလိဇနာဂါရိနာပါပတော့အသင်္ကောဇနာပြစ္စုပဋ္ဌာနံဆိုပြီးတော့ဒီပြစ္စုပဋ္ဌာန်ပြီးတဲ့အခါမှာအာဟိရိကကိုဘာနဲ့ဥမာဒူတုံဆိုတဲ့အခါကျတော့သူကမရှက်တာဟုတ်ကောအလိဇနာမရှက်ဘူးအာဟိလဇနာမရှက်ဘူးဆိုတဲ့အတွက်ကြောင့်သူကဘာနဲ့တူတုံဆိုတဲ့အခါကျတော့တဲ့စာတဲ့ကတော့သူက ရွာဝက်နဲ့တူတယ်တဲ့ဘာနဲ့တူတော့ရွာကဝက်နဲ့တူပါတယ်ဗျာအဲရွာဝက်နဲ့တူတယ်ရွာဝက်ကဘာဖြစ်တုံဆိုတဲ့အခါကျတော့သူကအဲမစင်ကိုသူကမယုံဘူးတဲ့အဲ့တော့ဘာလို့ရွာဝက်ကိုပြောလဲဆိုတဲ့အခါကျတော့ဒီဇာတဲ့တော့သူကဇာတော့ကဘာရေးထားတော့တောဝက်တွေကမစင်မစားဘူးအဲ့ဒါတော့ဟောမဟုတ်တော့မသိဘူးပေါ့လေဘုဒ္ဓတာပေါ့အဲ့တော့ရွာဝက်တွေကများသောအားဖြင့်မစင်စားကြတယ်တဲ့ မစင်ကိုကြိုက်တယ်ပေါ့အဲ့တော့မစင်ဆိုတာတကယ်တော့ဒကာကြီးတွေဒကာမကြီးယွန်စရာဆက်စုပ်စရာမကောင်းဘူးလားယွန်စရာယွန်စရာစရာကောင်းပါတယ်ဗျာယွန်စရာဆက်စုပ်စရာယွန်ရှာစရာကောင်းတယ်ဒါပေမဲ့ဒီဒီဝက်ကဲသဘောကတော့အဲ့မစင်ကိုသူကယွန်စရာဆက်စုပ်စရာအနေနဲ့သူကမမြင်တော့မမြင်တော့တဲ့အခါကျတော့ခုနပြောသူဒီအဲမစင်ပေါ်ထဲမှာပဲလူကလိမ့်ငါစားကတောက်ကအိတ်ခါနေပဲဒီလိုနေတယ်လို့ပဲတဲ့ဒီဒုစရိုက်မှုတွေကို ဒီအဲ့ဒီကတရားအားကောင်းလာတဲ့သူတော့ပုံကိုတယောက်ဟာအဲ့ဒီမကောင်းမှုဒုစရိုက်တွေနေပဲတခါလေအာနေရောညာရောဒီလိုနေနေတာဒါကြောင့်မလို့သူကဒါမစင်ကြိုက်တဲ့ဒါတော့ဝက်ပမာပဲဒီလိုဇာတဲ့ကဥပမာပြုကြတာအာနံပတ်တို့တော့ဦးဇင်းတို့ဒီမကနောင်ဇာတော့ကသူကဆောင်းပုဒ်လေးတစ်ခုရေးထားတယ်ယောဟသူတို့ဝက်မစင်ဘွက်ကိုမဆက်ဆုပ်အားမရှက်အားတို့ မြာဒုစရစ်ပြုဖို့ချက်မှမရှက်တာသူ ဖြစ်ကြောင်းဟုမှတ်ယူအာဟိတိကဒီဆိုပြီးအာဟိတိကသဘောလေးကိုအဲဒါလိုလေးစက်ထားတာပေါ့အဲတော့ရွာသူတို့ဝက်မစင်ဘွက်ကိုမဆက်ဆုံအားမရှက်အားသူမြာဒုစရစ်ပြုဖို့ချက်မှဒုစရိုက်ဒီပြုဖို့အချက်မှမရှက်တာသူဖြစ်ကြောင်းဟုတဲ့အရှက်မရှိတဲ့လူဖြစ်ကြောင်းပဲဒါအာဟိတိကရဲ့သဘောလို့ဒီလိုလေးမှတ်ရအောင် ကထာကောင်းပြီအဲ့တော့အဲ့လိုမျိုးအဲ့ဒီတိကရဲ့သဘောကိုလက္ခဏာတတပြစ္စုပတ္တံဗရဒံကိုကိုကဗမာလိုနားလည်ပြီးဆိုတကယ်ရှုခွဲကြတဲ့အခါကျတော့စေတကနာတစ်ခုအတွင်းမှာရှိတဲ့အဲ့ဒီတိကတစ်ခုကိုလမ်းပြီးတော့ညံနဲ့မှာဒါသိမ့်စီတာသိမ့်စီပြီးသူ့ကိုလက္ခဏာတတပြစ္စုပတ္တံဗရဒံအနေနဲ့ပွားများတဲ့အခါတော့ခတ်တူတူပါဠိလိုတွေကာယဒုစရိတာဟိအာတိဇိကုဇဏလက္ခဏံဒါမှမဟုတ်အလိဇဏအလိဇာအလိဇာလက္ခဏံဝါတစ်ချက် နောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စကြလည်းပဲအာလိသနာကာရိနာဘာဘာနံကရဏရတံဟောနောက်တစ်ချက်ပြစ္စုပ္ပတ္တံအာလိသနာကာရိနာဘာဘတော်အတင်္ဂောဇနာပြစ္စုပ္ပတ္ဌာနံဟောနောက်တစ်ချက်အတ္တနိအဂါရဝပရဋ္ဌာနံလို့ဒီလိုမျိုးလေးပွားများရှုပွားများသုံးသပ်လိုက်လို့ရှိရင်ဒါအာယတိကကိုလက္ခဏာတတပြစ္စုပ္ပတ္တံပရဋ္ဌာန်အပြင်ဒါသိပြီနောက်တစ်ချက်သွားမယ်နောက်တစ်လုံးသွားကြရအောင်အဲ့ဒါကဘာလဲဆိုတော့အာနောတ္တပဘာလဲတော့အာနောတ္တပပါဗျာ ဟောအနောတ္တပကြောင့်လည်းထို့တူပဲဦးဇင်းတို့အနောတ္တပကိုရှုခြင်းတဲ့အခါကာယဒုစရိတာတိဟိအတာရိဇလက္ခဏံအနောတပံကာယဒုစရိတာတိဟိအတာရိဇလက္ခဏံအနောတပံဟောနောက်တစ်ခါသူ့မှာအနုဒ္ဒတာလက္ခဏံဝါဆိုတစ်ချက်ကလေးရှိသေးတယ်အနုဒ္ဒတာလက္ခဏံဝါတစ်ချက်အဲ့တော့ ကာယဒုစရိတာတိဟိအတာရိဇလက္ခဏံအာနောတပံပြီးတဲ့အခါအနုဒာတလက္ခဏံဝါအနုဒာတအနုဒာတအနုဒာတလက္ခဏံဝါတစ်ချက်ပြီးတဲ့အခါအနုဒာတကာရိနာပါပါဏံကရဏရတံနောက်တစ်ခါအနုဒာတကာရိနာပါပတော်အသင်္ကောဇနာပြည့်စုံပဋ္ဌာနံပဋ္ဌာန်ကြတော့ ပရိတုအာဂါရဝပရဒ္ဌာနံပရိတုအာဂါရဝပရဒ္ဌာနံဆိုပြီးဒီလိုမျိုး အာအနောတ္တပါမှာလက္ခဏာတ္တပြစုပဋ္ဌံပရဒ္ဌံပေါ့ပြန်ပြောမယ်ကာယဒုတိတာတိအတာရိဇာလက္ခဏာအနောတ္တပံအနုဒ္ဒတာလက္ခဏံဝါအနုဒ္ဒတာကာရိဏဘာပါဏံကရဏရတံအနုဒ္ဒတာကာရိဏဘာပတောအသင်္သောအသင်္ကောဇနာပြစုပဋ္ဌာနံပရိတုအာဂါရဝပဋ္ဌာနံတဲ့ ဟောသူကရောဘာပြောတော့လို့မေးတဲ့အခါကျတော့နံပါတ်1ကာဒုတ္တိဓာတိအတာရိဇလက္ခဏံကာယဒုတ္တိဓာတိအတာရိဇလက္ခဏံအာနောတပံဆိုတာမကောင်းမှုအကုသိုလ်ဒုတိယတရားတို့ကို မကြောက်ရွံ့ခြင်းတဲ့သူကအအတာရိဇဆိုတော့တာရိဇဆိုတာရဲရင်အဲ့တော့အတာရိဇဆိုတာမကြောက်ရွံ့ဘူးပေါ့အာမကြောက်ရွံ့ခြင်းအတာရိဇ မကြောက်ရွံ့ခြင်းသဘောနောက်တခါသူကဗာတဲ့တုံးဆိုတော့အနုတ္တတလက္ခဏံဝါတဲ့အဲ့ဒါတနည်းအားဖြင့်မကောင်းမှုအကုသိုလ်ဒုတိယတရားတို့မှာမထိတ်လန့်ခြင်းသဘောအနုတ္တတမထိတ်လန့်မှုတဲ့နောက်တခါသူကလုပ်ငန်းကိစ္စကနုဒ္ဒတံကာရိနာပါပါဏံကရဏရတံမထိတ်လန့်သောအချင်းရာအပြစ်မကောင်းမှုတို့ကိုပြုခြင်းလုပ်ငန်းကိစ္စ နောက်တကပြစ္စုပ္ပထံကြတော့နုဒ္ဒသံဃာဒိဏပါပတော်အသင်္ကောဇနာပြစ္စုပ္ပထာနံတဲ့အဲ့ဒါမထိတ်လန့်တတ်သောအချင်းရာအပြင်မကောင်းမှုမှမတွန့်ဆုတ်သောသဘောတရားမကောင်းမှုမှတွန့်ဆုတ်မသွားဘူးမထိတ်မလန့်နဲ့တခါလဲမတွန့်ဆုတ်သွားဘူးတဲ့နောက်တကပရိတုအဂါရဝဗဒ္ဌာနံသူတဘာတို့ကိုမယုံမသိမလေးစားခြင်းတဲ့အဲ့ဒါဒါသူကနီးစွာသောအကြောင်းပေါ့ အဲ့တော့ဦးဇင်းတို့ဒီမကောင်းမှုတစ်ခုကို ပြုတယ်ဆိုရင်ဒါကလည်းမကောင်းမှုမှာကြောက်နေတယ်အကျိုးတရားကိုပဲကြောက်ကြောက်မကောင်းမှုဆိုတဲ့အပြစ်ကိုပဲကြောက်ကြောက်ပေါ့အဲ့တော့ဦးဇင်းတို့မကောင်းမှုကိုပြုတယ်ဆိုလို့ရှိရင်နံပါတ်1ကတော့သူကအတ္တနုဝါဒဘေးဆိုတာကိုကိုကိုသူကပြန်ပြီးတော့ကဲ့ရဲ့တဲ့ဘေးဒါတင့်တာပဲနောက်တစ်ခါပရာနုဝါဒဘေးဆိုတဲ့သူတစ်ပါးတွေကဲ့ရဲ့တဲ့ဘေးဒါလည်းတင့်တာပဲ နောက်တစ်ခါဒန္တဘီဆိုမကောင်းမှုတစ်ခုဒုစရိုက်တစ်ခုပြည့်တယ်ဆိုဒန်ပေါ့ဥမာဆိုရင်မင်းပြင်းမင်းဒန်ခံရတယ်အဲ့လိုမျိုးဒန်တင်နောက်တစ်ခါဒုက္ကတိဘီဆိုပြီးတော့အဲမကောင်းမှုကိုပြုလိုက်လို့ခုနအတ္တနုဝါဒဘီလည်းလွတ်တယ်ပရနုဝါဒဘီလည်းလွတ်တယ်နောက်တစ်ခါဒန္တဘီလွတ်ရင်တောင်မှပဲနောက်ဆုံးဒုက္ကတိဘေးလို့ခေါ်တယ်မကောင်းမှုဒီဘဝကသုတိပြတ်ကြီးတည်လွန်တဲ့အခါမကောင်းတဲ့ဘုံဘဝကိုရောက်ရခြင်းဆိုတဲ့ဒီဘေးလေးမျိုးပေါ့အဲ့ဒီဘေးလေးမျိုးကိုသူကမကြောက်တာ အနုဒါတာသူကမကြောက်လွန်ဘူးမထိတ်လန့်ဘူးအဲ့တော့အကုသိုလ်ပြုပြီဆိုတဲ့မှာအဲ့လိုတွေးမိရင်ဘယ်ပြုတော့မှာတော့အာငါကူငါဆွဆွဲတဲ့ဘေးကြီးတော့ငါထိုက်တော့မှာပဲသူမဟုတ်သူတို့ဘာဆွဆွဲတဲ့ဘေးအာသူမဟုတ်ကုနာဒန်ထိုက်တဲ့ဘေးသူမဟုတ်ဒုက္ခတိဘုံဘဝလာရောက်ရနိုင်နေဆိုတဲ့ဘေးအဲ့ဒါမျိုးထိုက်နိုင်တယ်ထိုက်နိုင်ပေမဲ့အဲ့ဒါတွေကိုမကြောက်မရွံ့လို့ဒီဒုတိယမှုတစ်ခုကပြုတာဒါကြောင့်မလို့သူကလုပ်ငန်းကိစ္စကိုကြည့်မယ်ဆိုရင်တဲ့အဲ့ဒါ မထိတ်လန့်သောအခြင်းအားအပြင်မကောင်းမှုတို့ကို ပြုတယ်အနုတ္တသာကာရိနာပါပါဏံကရဏရတံနောက်တစ်ခါသူတစ်ပါးတို့ကိုကလေးစားတယ်ပေါ့သူကနီးစွာသောအကြောင်းကိုပြောပါဆိုရင်အဲ့ဒါသူတစ်ပါးတွေကိုမယုံသေးမလေးစားခြင်းတပါးသူတွေကိုမယုံသေးမလေးစားခြင်းပဲအဲ့တော့ကိုယ်ဆိုကြပါစို့ကိုမိဘကိုဆရာသမားစသည်အပြင်ကိုပတ်ဝန်းကျင်ကိုကိုကလေးစားနေရင်လည်းပဲဒီလိုဒုတိယမှုတွေပြုမိမှာမဟုတ်ဘူးဒုတိယမှုကိုပြုမိတယ်ဆိုမှတော့အဲ့ဒါ အဲကိုယ့်ရဲ့ပတ်ဝန်းကျင်ကိုမိသားစုကိုမိဘကိုဆရာသမားကစပြီးကိုယ့်ပတ်ဝန်းကျင်ကိုမလေးစားလို့ဒီဒုစရိုက်မှုကိုပြုမိတာဒါကြောင့်ဒါကြောင့်မဟုတ်လို့ဒီအာနောတ္တဘကနီးစွာသောအကြောင်းကို ပြောပါဆိုရင်အဲ့ဒါသူတစ်ပါးတွေကိုအမလေးစားမယုံသေးမလေးစားခြင်းသဘောတဲ့အဲ့တော့သူကတော့ဗာနဲ့တူတော့ဆိုတော့ခုနပိုးပလန်မျိုးမိကိုတိုးလို့ဆိုတဲ့အတိုင်းပဲသူကပိုးပလန်နဲ့တူတယ်ပိုးပလန်တွေကသူကမိကိုမကြောက်ဘူး မိကိုမကြောက်ဖဲနဲ့သူကတိုးသလိုပဲတတ္တဝါတွေဒုတိယကိုပြုတဲ့အခါမှာအဲအဲ့လိုပဲတဲ့ဒါကြောင့်မလို့ဦးဇင်းတို့ဒီအနောတဘနဲ့ပတ်သက်လို့တော့ဘုဗလံမျိုးမိလျံတို့တို့အကျိုးကိုထောက်ကြောင်းယွန့်ဇပွဲအယိုးအကျိုးကိုထောက်ယွန့်ကြောက်ဇပွဲတွဲတွဲဒုတိယပြုဖို့ချက်မှတက်တဲ့မယွန့်အရဲစွန့်ပြုံအနောတတ္တိဆိုပြုံနောတတ္တိဆိုပြီးအနောတ္တပသဘောကိုဒီလိုပြောတာပေါ့ အဲ့တော့ဘိုးဗလံမျိုးမိကိုတို့တို့အကျိုးကိုထောက်ယွန့်ကြောက်စပွဲအသွဲသွဲဒုစရဲ့အကျိုးကိုထောက်အကျိုးတရားကြည့်တာခုနမကောင်းတဲ့အကျိုးတရားတွေရတယ်အဲ့အကျိုးကိုထောက်ယွန့်ကြောက်စပွဲအသွဲသွဲသွဲသွဲဒုစရာရဲ့ဒုစရာရဲ့အသွဲသွဲကိုအဲ့ဒါပြုဖို့ချက်မှာတက်တက်မယွန့်အရဲစွန့်ပြုဝွန့်နောတ္တဒီအာနောတ္တပါရဲ့သဘော အဲ့လိုမျိုးလေးစင်ရင်စင်ရင်ပြီးတော့ဒီလက္ခဏာတတပြစ္စုပ္ပတံပရထံကိုမိမိကနားလည်ပြီးသဘောပေါက်ပြီးဆိုစောစောကပြောတဲ့ပါဠိလိုလေးရွတ်သွားရင်လည်းပဲဒါအဲလက္ခဏာတတပြစ္စုပ္ပတံပရထံကိုဒါသုံးသပ်စင်ရင်နေလို့ဒီလိုပြောလို့ရတယ်ပြီးတဲ့အခါကျတော့နောက်ဆုံးတစ်ခုသွားကြရအောင်နောက်တစ်ခုနောက်တစ်ခုကဘာလဲဆိုတော့ဥဒိစာဘာတဲ့တော့ဥဒိစာပါဗျာဩဥဒိစာဥဒိစာကဲဒါလက္ခဏာရတ္တပြစ္စုပ္ပတံပရထံဆိုတော့ ဩဒတတဘာဝဩဒတဘာဝဩဒိသံဒါသူ့ရဲ့ဟိုဒိဋ္ဌိပဲပေါ့ပြီးတဲ့အခါကျတော့မှဘာဖြစ်တော့တံစေတသောအဟုပါဒံအဟုအဟုပါဒမစေတသောအဟုပါဒမလက္ခဏာအဟုပအဟုပါဒမလက္ခဏာဝါဒာပိဂါဒဇလဇလံဝိယာဒါသူ့ရဲ့လက္ခဏာနောက်တစ်ခါကျတော့အနာဩဒါနာရတံဝါဒာပိဂါဒဇလ ဒဇပဒါဂာဝိယဒါသူကလုပ်ငန်းကိစ္စပြီးတဲ့အခါကျတော့ဗန္တတပစ္စုပတ္ဒါနံပါဒနာပိဂာဒသမုဒ္ဒတဗတမံဝိယနောက်တစ်ခါသူကပဋ္ဌဒံဤစွာသော အကြောင်းစေတသောအဟုပသမိအာယောနေသော မနတိကာရပရဒါနံတဲ့အာဒါသူကနှိစွာသောအကြောင်းပေါ့ပြီးတဲ့ခါကျမှသူကိုစေတဝိကေဘောဓိတတ္ထဘောတတ္ထပံပေါ့ အဲ့တော့ပြန်ပြောမယ်ဆိုရင်ခုနဥဒတတဘာဝဥဒတတဘာဝဆိုတာဘာပြောတာတုံးဆိုတဲ့အခါကျတော့အထက်အထက်၌တုံလှုပ်တတ်သောစိတ်ဤတနည်းအားဖြင့်ပြန့်လွင်သောစိတ်ဤတနည်းအားဖြင့်တက်ကြွတုံလှုပ်သောစိတ်ဤဖြင့်ကြောင်းဖြစ်ရာသဘောသည်ဥဒိစ္စတဲ့ဒါဥဒတတဘာဝပြောတာအဲ့တော့သူကတက်ကြွတယ် တက်ကြွတယ်ဆိုတဲ့နေရာမှာလည်းခုနဒီစိတ်ကို တုံလှုပ်သွားစေတာပေါ့နော်စိတ်ကိုတုံလှုပ်သွားစေတာအဲ့ဒါသူ့ရဲ့ဥဒိစ္စရဲ့သဘောပဲဥဒိစ္စရဲ့ဒါအမှန်အသားပဲပြီးတဲ့အခါကျမှသူ့ကိုလက္ခဏာအပြင်ကြည့်မယ်ဆိုရင်စေတသောအဟုပတမလက္ခဏံဝါဒာပိဂါဒဇလဇလံဝိယာအဲ့တော့စေတသောအဟုပတမလက္ခဏံအဲ့တော့စိတ်ကိုမငြိမ့်သက်ခြင်းသဘောတရားပဲအဟုပတမလက္ခဏာဆိုစိတ်ကိုမငြိမ့်သက်တဲ့သဘောတရား ဇေတသောအဥပဒမလက္ခဏံဒါဆိုရပြီတကယ်ကအဲ့တော့စိတ်ကိုမငြိမ်သက်တဲ့သဘောတရားစိတ်ကိုမငြိမ်စိတ်မငြိမ်သက်ခြင်းဆိုတဲ့သဘောတရားဒီဒါဥဒိစ္စရဲ့လက္ခဏာပဲဒါပေမဲ့သူကဥပမာလေးနဲ့ကြည့်ပြီးတော့ပြောရင်ပိုပြီးနားလည်လို့တော့ဥပမာကဘာပြောတော့ဝါတာဘိကာဒဇလဇလံဝိယတဲ့ဝါတာဘိကာဒအဲလေတိုက်ခတ်တဲ့အခါမှာအဲ့ဒါဇလလှုပ်ရှားနေတဲ့ဇလအဲဆိုတော့သူဦးဇင်းတို့ရေပေါ့အဲ့တော့ဘာပြောတော့ဆိုတဲ့အခါကျတော့ လေတိုက်ခတ်မှုကြောင့်လှုပ်ရှားသောရေကဲ့သို့စိတ်မငြိမ်သက်ခြင်းသဘောတရားအဲ့ဒါဥပမာလေးနဲ့ဆိုတော့စိတ်မငြိမ်သက်တာဘာပြောတာလဲဆိုတော့ခုနလေတိုက်နေတဲ့ရေပြင်လေးရေမျက်နှာပြင်လေးကိုလေတိုက်နေတဲ့ခါကြီးတွေအဲ့မှာလှမ်းလေးတွေထားပြီးရေမျက်ရေမျက်နှာပြင်လေးတွေကလှုပ်ရှားမနေဘူးလားလှုပ်ရှားနေပါတယ်ဖေ။လှုပ်ရှားနေတယ်အဲ့ဒါလေးကိုပုံထဲမှာလှမ်းပြီးတော့စိတ်ထဲမှာအာယုံယူကြည့်ရတယ်။အဲ့တော့ရေမျက်နှာပြင်လေးကိုတခါလေလေးကတိုက်နေတယ်လေးတိုက်ရင်ရေမျက်နှာပြင်လေးကလှုပ်ရှားနေတယ်။အဲ့လှုပ်ရှားနေတဲ့ကဲ့သို့ပဲတဲ့အဲ့ဒါ ဘာဖြစ်တုံဆိုတော့စိတ်ကမငြိမ်သက်မှုသဘောတဲ့ဘာကမငြိမ်သက်မှုသဘော စိတ်ရဲ့မငြိမ်သက်မှုသဘောပါဗျာစိတ်ကမငြိမ်သက်မှုသဘောအဲ့တော့ရင်မျက်နှာပြင်လေးလှုပ်ရှားနေဆိုတခါကြီးတခါမကြီးကြီးအင်မတန်ကြည်လင်းနေတဲ့ရေလေးတစ်ခုပဲဆိုကြစို့အဲ့ရေမျက်နှာပြင်လေးကလှုပ်ရှားနေပြီဆိုရင်အဲ့ကြည်လင်းနေတဲ့ရေပင်ဖြစ်တော်ညာလေအဲ့ရေထဲမှာရှိတဲ့အရာဝတ္ထုတွေကိုတခါကြီးတခါမကြီးကောင်းကောင်းမြင်နိုင်ပါဦးမလားကောင်းကောင်းမမြင်နိုင်တော့ပါဘူးဗျာမမြင်နိုင်တော့ဘာဖြစ်လို့လဲရေမျက်နှာပြင်ကမငြိမ်သက်တော့လို့ အဲ့ဒီသဘောပဲစိတ်မှာဒီဥဒိစ္စဝင်လာပြီးသူအာယုံကိုသူကဗာလဲတော့ကောင်းကောင်းမယူနိုင်တော့ဘူးအာယုံပေါ်မှာတကားလဲတက်တက်မတ်မတ်နဲ့ထားနိုင်တဲ့စွမ်းရည်မရှိတော့ဘူးဒါလိုပြောချင်တာဒါကြောင့်မလို့ဒီဥဒိစ္စရဲ့သဘောကိုပြောပါဆိုရင်အဲ့ဒါလေတိုက်ခတ်မှုကြောင့်လှုပ်ရှားသောရေကဲ့သို့စိတ်မငြိမ်သက်ခြင်းသဘောတရားဒါဒီလိုလေးနားလည်ပြီးပါဠိလိုလေးဆိုမယ်ဆိုဇေတသောအာဥပါဒနာအာဥပါဒမလက္ခဏာဝဟာဒပိကာဒဇလဇလံဝိယဒါတစ်ချက်လက္ခဏာ ပြီးတဲ့အခါကျတော့သူ့ရဲ့လုပ်ငန်းကိစ္စလုပ်ငန်းကိစ္စကြဘာပြောတော့အနာဥဒါနာရတန်ဒါဆိုပြီးပြီလုံလောက်ပြီအနာဥဒါနာရတန်အနာဥဒါနာရတန်ဆိုတာဘာပြောတာတော့လို့မေးတော့ဟလာစိတ်ငြိမ်ဝစ်စွာမတည်တံ့ခြင်းအနာဥဒါနာစိတ်ငြိမ်ဝစ်စွာမတည်တံ့မှုဒါပေမဲ့အဓိပ္ပာယ်လေးနဲ့ဒီခါလေးဥပမာလေးနဲ့ဆက်ပြောတယ်ဝါဒပိကာတာဇလဒဇပတာကာဝိယာတဲ့ဘာပြောတာတုံးဆိုတော့ခုနလေတိုက်ခတ်တဲ့အတွက်ကြောင့်ဝါဒပိကာတာ လေတက်ကတ်မှုကြောင့်လှုပ်ရှားသောတကွန်အလံကဲ့သို့တကွန်အလံလေးဥမာအလံလေးတစ်ခုထောင်ထားတယ်အလေးကတိုက်နေတယ်အာယုံလေးယူကြည့်တခါလဲငြိမ်းမနေဘူးတခါလဲတစ်ပြက်ပြက်နဲ့တခါလဲလှုပ်ရှားနေတာပဲအဲ့လိုလှုပ်ရှားနေတကယ်သို့တဲ့အဲ့ဒါလေတိုက်ခတ်မှုကြောင့်လှုပ်ရှားသောတကွန်အလံကဲ့သို့စိတ်ငြိမ်ငြိမ်ဝစ်စွာမတည်တံ့ခြင်းသိကငြိမ်မနေဘူးတခါလဲတစ်ပြက်ပြက်နဲ့လှုပ်နေတာဥဒိစ္စအတွေးများတာပေါ့ဒါကြောင့်မလို့ဦးဇင်းတို့တရားထိုင်တခါကြီးတခါမကြီးဒီတခါလဲဥဒိစ္စဝင်နေဖျားဆိုတာဒါပြောတာ တရားထိုင်သူစိတ်ကတခါလှစ်ကလေးဆိုဟိုဘက်ရောက်သွားကမ္မထအာယုံလေးဝင်ထွက်လေးလေးမှာယောဂီသူတော်ကောင်းတယောက်ကစိတ်ကလေးတတိလေးကပ်ပြီးတော့ထားတယ်ဝင်ထွက်လေးအာယုံလေးကိုတိနေတိနေတိနေရင်းနဲ့စစချင်းယောဂီမှာဆိုပြက်ကလေးဆိုစိတ်ကဘယ်ရောက်တော့မှမသိဘူးအဲတဏှာရောက်သွားတာဒီအာယုံလေးပေါ်မှာစိတ်ကငြိမ့်ပြီးတော့တီးမနေဘူးစိတ်ကဟိုးရောက်သွားတချို့ဆိုလို့ရှိရင်ပူဆိုအเจ้าညာတကူဘာရင်လို့တင်းတင်းရှားရှားကြီးလည်းရောက်သွားတာမဟုတ်ဘူးဒါပေမဲ့ဝင်လင်တွက်ပေါ်ဝင်လင်တွက်လေးလေးဆိုတဲ့ကမ္မထအာယုံလေးပေါ်မှာငြိမ့်နေသလားဆိုတော့လေငြိမ့်မနေဘူးအဲတော့အဲ့ဒီသဘောမျိုးလေးပေါ့ အဲ့ဒါစိတ်ကအဲ့ဒါလေခတ်သောတဂွန်ကဲ့သို့အဲ့ဒါစိတ်ငြင်းဝင့်နေမှုမရှိဘူးဒါကိုပြောတာလေတက်ကမှုကြောင့်လှုပ်ရှားသောတဂွန်အလံကဲ့သို့ငြင်းဝင့်စွာမတည်တန်ခြင်းစိတ်ငြင်းဝင့်စွာမတည်တန်ခြင်းအဲ့လိုမျိုးလေးဗမာလိုနားလည်ပြီးပါဠိလိုလေးဆိုမယ်ဆိုရင်အနာဥဒါနာရတံဝါဒပိဂါဒဇလဒဇပတာဂဝိယဒါလိုလေးဒါရတကိုရှုပါသုံးတတ်လို့ရတယ်နောက်တစ်ချက်ပြစ္စုပ္ပတ္ထံ ဥဒိစ္စကသဘောကိုဉာဏ်နဲ့မှစင်ကြီးနေဥဒိစ္စဆိုတာဘယ်လိုသဘောရှိသလဲလို့စင်ကြီးနေယောဂီသူတော်ကောင်းတယောက်ကတဏ္ဍာမှာထင်ရှားလာလိမ့်မယ်ဗန္တတ္တပစ္စုပ္ပတ္ထာနံဒါလုံလောက်ပြီဗန္တတ္တပစ္စုပ္ပတ္ထာနံဗန္တတ္တပစ္စုပ္ပတ္ထာနံဟောနောက်တစ်ခါကျမှသူကဥမာလေးနဲ့ဆက်ပြောတယ်ဘာသာနာဘိဂါဒသမုဒ္ဒတဗဒမံဝိယာဟောဘာပြောတုံဆိုတဲ့အခါကျတော့အဲ့ဒါဗန္တတ္တပစ္စုပ္ပတ္ထာနံဆိုတာကဒုက္ခအစိတ် မရက်မတီခြားခြားလဲတုံလှုပ်နေတာခြားခြားလဲနဲ့တုံလှုပ်တတ်တဲ့သဘောပဲအဓိကတော့ဗန်တက်တာဆိုတာတုံလှုပ်တာပဲခြားခြားလဲတုံလှုပ်နေတယ်ဒါပေမဲ့ဥပမာလေးထည့်ပြောထားတယ်ပါဒနာပိဂါတာပါဒနာပိဂါတာဆိုတာဘာပြောဆိုတော့တခါလေကြောက်ခဲနဲ့ပြစ်ချလိုက်တယ်ကြောက်ခဲတစ်ခုနဲ့ပြစ်ချလိုက်တယ်ပြစ်ချတဲ့ကပြာပုံမော်ကိုပြစ်ချလိုက်ရင်ဘသမဆိုတာပြာပဲဘသမန်ဆိုတာပြာပဲအဲ့ပြာတွေကတခါလေဥဒ္ဒတအထက်ကိုပြန်တက်သွားတာအဲ့တော့ဇလူရင်းကမျိုးလုံးထဲမှာပုံဖော်ကြည့်ပြာပုံကြီးတစ်ခုရှိတယ် အဲ့ဒီပြဘုံကြီးနဲ့ဟိုဒကာကြီးတွေဒကာမကြီးကြောက်ကလေးတစ်ခုလောက်ပြစ်ချလိုက်ဘာဖြစ်လဲလို့ထောင်းလဲဆိုတခါတည်းပြာတွေခါတည်းအပေါ်ကို တက်မသွားဘူးလားတက်သွားပါတယ်ဗျာအပေါ်ကိုတက်သွားတယ်အဲ့လိုပဲတခါတည်းငြိမ်သက်နေတဲ့စိတ်ကလေးတကူဥဒစ္စဝင်လာပြီဆိုရင်အဲ့အာယုံကတောင်းလဲဆိုတခါတည်းအမုံတွေတက်သွားတဲ့အခါကျတော့ထင်းထင်းရှားရှားဘာမှမရှိတော့ဘူးအဲ့လိုပဲအာယုံလေးတစ်ခုပေါ်မှာစိတ်ကိုကြောက်ရောက်နေနေဒီဥဒစ္စဝင်လာပြီဆိုရင်စိတ်ကအဲ့အာယုံကိုကောင်းကောင်းမသိတော့ခုနယူလက်စာအာယုံတစ်ခုကိုကောင်းကောင်းမသိဘူး ဒါကြောင့်မလို့ခုနတရားဘာဝနာနှလုံးသွင်းနေတဲ့သူတော်ကောင်းတယောက်ကပစောစောကဝင်လေထွက်လေဆိုတဲ့ကမ္မထအာယုန်လေးကိုနှလုံးသွင်းနေဥဒိစ္စလည်းရောက်လာတော့တခါတည်းဘယ်ရောက်သွားမှမသိဘူးစိတ်ကကမ္မထအာယုန်ပျောက်သွားတာဘေးကိုလည်းအာယုန်တစ်ခုကိုထင်ထင်ရှားယူတာမျိုးတော့လည်းမဟုတ်ဘူးဒါပေမဲ့ဒီအာယုန်လည်းမထင်ရှားတော့ဘူးအဲ့တဘောမျိုးပြောတာအဲဒါကြောင့်မလို့ဒါပြာပုံတို့ကြောက်ခဲကို ပြစ်ချလိုက်တဲ့ဖြင့်အထက်သို့လွင့်တက်သောပြာကဲ့သို့စိတ် မရမတီခြားခြားလဲတုံလုံးတတ်သည့်သဘောတရားအော်အဲ့လိုမျိုးလေးဗမာလိုနားလဲနားလဲပြီးတော့ပါဠိလိုလေးပွားများမယ်ဗန္ဒတာပြစ္စုပ္ပဒါနံပါဒနာပိဃာတသမုဒ္ဒတဘာသမံဝိယဒီလိုပွားများရအော်နောက်တကသူ့ရဲ့နီးသွားတော့အကြောင်းဆိုစေတတော်အဥပသမီအာယောနိတော်မနတိကာရပါပဲအဲနှလုံးသွင်းမှားမှားမှုပဲ သို့တော့နှလုံးသွင်းမှတာဘလို့နှလုံးသွင်းမှတော့စေတာသောအဥပါဒမေစိတ်မငြိမ်တဲ့ဘူးဒါကြောင့်မလို့စိတ်မငြိမ်တဲ့ရာအာယုန်တို့နာစိတ်မငြိမ်တဲ့ရာအာယုန်တို့နာအာယောနိတောမနတိကာရဖြစ်ခြင်းတနည်းအားဖြင့်စိတ်မငြိမ်သက်ခြင်းဟူသောအကျိုးကြောင့်အာယောနိတောမနတိကာရဖြစ်စိတ်ကမငြိမ်သက်တဲ့ဟူဆိုတော့လေဟိုတွေးဒီတွေးတွေးတာပေါ့အဲ့တော့နှလုံးသွင်းကမမှန်တော့နှလုံးသွင်းမမှန်ခြင်းသည်ဤစွာသောအကြောင်းပဲတဲ့အဲ့ဒါကဥဒိစ္စရဲ့သဘောအဲ့တော့ ဥဒိစ္စကရဲ့သဘောကိုဒီလိုနားလည်ပြီးတော့ဒါလက္ခဏာတတပစ္စုပ္ပတံပဋ္ဌတံပါဠိလိုတွေကိုကနားရင်အောင်ဆိုမယ်ဆိုရင်စေတသောအဥပါဒမလက္ခဏံဝါဒပိဃာတဝါဒပိဃာတဒသဝါဒပိဃာတဝါဒပိဃာတဇလဇလံဝိယအနာဝဌာနာရတံဝါဒပိဃာတဇလဒဇပတာဂဝိယဗန္ဒတာပစ္စုပ္ပတနံပါဒနာပါဒနာပိဃာတသမုဒ္ဒတဗဒမံဝိယ စေတသောအဥပါဒမေအာယောနိတော်မနတိကာရပရဒ္ဒါနံဆိုဒီလိုမျိုးလေးပွားများလို့ရတယ်နောက်တစ်ခါသူကဘာပြောလဲတော့စိတ်တဝိခေဘောဓိတတ္တဗံတဲ့အဲ့ဒါအချုပ်အပြည့်မှတ်မယ်ဆိုရင်တော့စိတ်တဝိခေဘောတဲ့အဲ့ဒါဘာဖြစ်တယ်လို့တော့စိတ်မငြိမ်တဲ့ခြင်းတဲ့ဘာလဲတော့စိတ်မငြိမ်သက်ခြင်းပါဗျာအာစိတ်မငြိမ်သက်တဲ့သဘောပဲဥဒိစ္စဆိုတာအဲ့ဒါဥဒိစ္စတွေများတယ်စိတ်ကမငြိမ်သက်တော့ဘူးဥဒိစ္စတွေများတယ်စိတ်ကမငြိမ်သက်တော့ဘူးဒီလိုဖြစ်တာအဲ့တော့ ဒီသဘောတရား၄ခုပေါ့ဒီနေ့ပြောခဲ့တဲ့မောဟအာယိဒီကအနောတပဩဒိစ္စအဲ့ဒီ၄ပါးကတော့တဲ့သူကဘာလဲဆိုတော့အကုသလသာရဏတဲ့အကုသိုလ်အလုံးနဲ့ရှင်ပြီးတော့ဖြစ်တာဘာနဲ့ရှင်ပြီးတော့ဖြစ်အကုသိုလ်စိတ်တွေအလုံးနဲ့ရှင်ပြီးဖြစ်တာပါခင်ဗျာအဲ့တော့အကုသိုလ်တွေဖြစ်တိုင်းဖြစ်တိုင်းဦးဇင်းတို့ဘလို့နားလည်ရမလဲဒီစီတသိက်လေးလုံးအာဒီခုပြောခဲ့တဲ့မောဟအာယိဒီကအနောတပ ဩဒေဇာဆိုဒီစေတသိက်လေးလုံးအမြဲတမ်းဖြစ်တယ်လို့ဒါလိုလဲနားလဲရမယ်အဲ့တော့အကုသိုလ်ဖြစ်ရင်ဒီစေတသိက်လုံးဖြစ်တယ်ဒါကြောင့်မလို့တို့ကအကုသိုလ်တိုင်းနဲ့ရှင်နေအကုသိုလ်တိုင်းနဲ့ရှင်တွဲပြီးဖြစ်တယ်လို့ဒါလိုသဘောကျနားလဲပြီးတော့အခုပြောခဲ့တဲ့မောဟအိရိတကအနောတမောဟအိရိကအနောတဘဩဒေဇာဆိုတဲ့ပရမတ္ထဒတ္တလေးလုံးရဲ့လက္ခဏာဒတ္တပြစ္စုပဋ္ဌံပဋ္ဌံကိုမိမိတို့အခုပြောခဲ့တဲ့အတိုင်း ဂါရဲပွားများအထုတ်လို့အကယ်၍များဉာဏ်တွေကရင့်ကျက်လို့ယုတ်တရားနံတရားတွေကိုသိသိနိုင်တဲ့သူတော်ကောင်းပြင်ဒီသဘောတရားတွေကိုကိုယ်ပိုင်ဉာဏ်နဲ့ထွန်းပေါက်သိမြင်မှာဖြစ်တယ်။အဲလိုထွန်းပေါက်သိမြင်ပါမှာလဲဒါပရမတ္ထဓာတ်သားတွေကိုကဏပြူအောင်ဒါသိတယ်ဉာဏ်မြင်စိုက်တယ်လို့ဒီလိုပြောလို့ရတယ်။ဒါကြောင့်မလို့အလုံးကိုစီကိုစီယခုဟောခဲ့တဲ့ပရမတ္ထဓာတ်သားတွေကိုလက္ခဏာတ္တပစ္စုပတ္တံပဋ္ဌာန်အပြင်ရှုပွားသုံးသပ်နိုင်အောင်ကြိုးစားအထောက်ကြဂုံရာတည်း Padu, padu, padu, do, ba